ဝိနည်းဒီနေ့2022ခုနှစ်အောက်တိုဘာလ1ရက်စနေနေ့ညနေပိုင်းဘောဓိယရေအပိုင်း299ညနေပိုင်းသောဓိယရေအပိုင်းသင်္ချာပုတ်ချနေတာပဋ္ဌာန်းနေသင်္ချာပုတ်ချပါတယ်ပဋ္ဌာန်းမြောက်သုံးချခြင်းလားမြတ်ပဋ္ဌာန်းဆိုတဲ့အနေနဲ့ပုတ်ချလာပိုင်း28ဒီနေ့ဥပနိတ္တပစ္စည်းရောပိုင်း၄ပေါ့ ဥပနိတ္တယပစ္စည်းကိုလေ့လာတဲ့အခါကျတော့ဥပနိတ္တယပစ္စည်းကနော်နေရာလည်းပြောခဲ့တယ်အာရမဏုပါနိတ္တယအာယုံအာကြည်လာရင် အာရမဏုပါနိတ္တယလည်းရတယ်အနန္တရူပနိတ္တယတဝိထီတွင်မှာဆိုရင်စိတ်ဖြစ်စဉ်တွေအာကောင်းနေတဲ့အတွက်အနန္တရူပနိတ္တယရတယ်နောက်ပကတုပနိတ္တယဒီအာရမဏုပနိတ္တယအနန္တရူပနိတ္တယလွဲတဲ့ ကြံတဲ့ဖြစ်စဉ်တွေပင်ကိုတဘာဝအဖြစ်အာကြည့်တဲ့အကြောင်းအရာမျိုးမှန်တယ်ပကတုပါနေတရားဒီနေ့မှတ်စုလေးအောင်မနေ့ကမှတ်စုအနေကြံတာလေးဆက်ပြောမယ်အနန္တရူပနေတရားနဲ့ပကတုပနေတရားဘယ်လိုခွာခြားချက်ရှိလဲဗျာလို့မေးခဲ့နော်ဒီတွေကတော့စာအတိုင်းပဲရေးတာအဲနောက်ကနေဘုန်းကြီးတို့နည်းနည်းလေးစာလေးဖြေနိုင်တော့ကောင်းတယ် နန္ဒရူပနေတ္တပစ္စည်းရဲ့တတ္တိဟာချားမဲ့သောစိတ်နဲ့သာကြောက်ရွံ့ပြန့်နှံ့၏နော်အဲ့မှာကောင်းလို့နောက်ကနေဘာရိုက်လို့ရလဲဆိုလက်သက်ကွင်းစားကွင်းပင်နဲ့အဲ့အောက်ကဖြစ်ဖြစ်တဝိထိထွင်းလိုက်တာဖြစ်တယ်ဝိတိတစ်ခုတွင်းနေမှာအနန္တပစ္စည်းအနန္တရူပနေတ္တပစ္စည်းဖြစ်တယ်ဝိတိချသွားရင်မဖြစ်ဘူးနော်ဒီတော့တဝိထွေတွင်းလိုက်တာဖြစ်တယ်သကုရရဝိတိတဝိထိတွင်းမနရာတာနာဝိတိတဝိထိတွင်းတွင်းသောတာရဝိတိတဝိထိတွင်းနေပဲ ဝိတိချပြီးမဖြစ်ဘူးတဝိတိတွင် မှဖြစ်ရင်အနန္တုပနေတ္တပစ္စည်းလို့မှတ်ထားမယ်နောက်ပကရုပနေတ္တပစ္စည်းတတ္တိတိကတတ္တိကအဝိနိုင်လည်းပြန်ဝိတိချပြီးတော့လည်းဖြစ်တယ်နော်အဲတော့နန္ဒုပနေတ္တပစ္စည်းကတဝိထိတွင်တဝိထိအတွင်း၌ဖြစ်၏ဒီလိုလေးမှတ်ထားပါနော်ကိုကိုမဆုနဲ့ကိုအဲ့ဒါလေးမှတ်ထားစေခြင်းနဲ့နန္ဒုပနေတ္တပစ္စည်းဆိုပါလေ တဝိထီတွေမှာဖြစ်တယ်ဘရူပနေတ္တပစ္စယဝေဆိုဝိတိတွေချပြီးဖြစ်တာလို့ပြောတာဝိတိချပြီးလည်းဖြစ်အဲ့လိုပဲရေးစေခြင်း ਨੇ ပဂရူပနေတ္တပစ္စည်းတတ္တိကအဝေးနဲ့လည်းပြန်နိုင်ရေးဆိုဟောအဲ့ဒါနားလဲခြင်းရင်တဝိထီတွင်ဖြစ်တာနဲ့ဝိတိချပြီးဖြစ်တဲ့သဘောမျိုးပြောတာပဲနော်တဝိတိတွင်မှာဖြစ်နေနာနေရူပနေတ္တပစ္စည်းဝိတိတွေချပြီးတော့အကောင်းကောင်းနဲ့ဖြစ်နေအနန္တရူပနေတ္တပစ္စည်း ဝိတိချပြီးဖြစ်ရည်ဒီလိုပြောနော်ပကရုပနေတရားဖြစ်စီကဒဝိဒီတွင်းမှာလည်းဖြစ်မယ်ဝိတိတွေချပြီးတော့လည်းဖြစ်တယ်အနန္တရူပနေတရားပစ္စည်းကြတော့ဒီအဲပကရုပနေတရားပစ္စည်းကြတော့ဒဝိတိတွင်းရောဝိတိတွေချပြီးတော့လည်းဖြစ်တယ်အနန္တရူပနေတရားတွေဒဝိတိတွင်းမှာဖြစ်တယ်နောက်ပကရုပနေတရားပစ္စည်းအဲဒီနောက်ကလက်သက်ကွင်းစားကွင်းကလေးနဲ့ရေးထားမယ်ဝိတိချပြီးလည်းဖြစ်၏ ဒီနောက်ကဘရူပနေတိကပစ္စည်းတတ္တိကဝိနိုင်လည်းဖြစ်စေဝီတိချပြီးတော့လည်းဖြစ်တယ်ဝီတိချပြီးလည်းဖြစ်ဝီတိချပြီးလည်းဖြစ်ပေါ့နော်အဲ့လိုလေးရိုက်ထားမယ်ကိုယ့်အကိုမှတ်စုလေးမှတ်ထားမယ်နော်အဲ့ဒါဆိုကွဲသွားတဝီတိတွေမှာအကောင်းကောင်းနဲ့တဝီတိတွေမှာဖြစ်နေနာရူပနေတိကပစ္စည်းဝီတိတွေချချချပြီးတော့ဖြစ်မယ်ချိန်ကာလတွေချပြီးဝိမှချဖြစ်မယ် ဝေး၌လီနော်အနီးလည်းဖြစ်တယ်ဝေးလည်းဖြစ်တယ်ပကတုပကြအဲ့လိုမှတ်ထားမယ်ဒါကြောင့်သူကအတိတ်ကအာရုံတွေကိုပြန်လဲအောင်မိမတော်တာပြည့်စိတ်စင်ကပကတုကနေတရားပြည့်စင်ကျေစုပြုတယ်ဟိုအရင်ကဟာတွေလည်းပြန်အောင်မိပြီးတော့ဝီရိချတာကိုပြောချင်နော်အနာဂတ်ဟာတွေလည်းလမ်းအာရုံပြုမယ်အတိတ်ဟာတွေလမ်းအာရုံပြုမယ်ဒါမျိုးပေါ့အောက်မှာကြရှင်းရှင်းလင်းထားရေးပါတယ်ဥပနိစ္စတတ္တိတိအစ္ဆတဗိဒာ အောက်မှာဆက်ကြည့်မယ်နော်အဲကိုယ့်ရဲ့ဣဒ္ဓတဏ္ဍတဏ္ဍမှာဗိဓတဏ္ဍမှာနှမျိုးလုံးဖြစ်တယ်နော်အဲ့ဒီတဏ္ဍမှာသူကကာလအနေနဲ့အတိတ်ကာလအားလေးလည်းအာယုံပြုနိုင်တယ်အနာဂတ်ကာလလည်းအာယုံပြုပြီးဖြစ်နိုင်တယ်ပစ္စုပန်ကာလလည်းအာယုံပြုဖြစ်နိုင်ကာလသုံးပါးလုံးအာယုံပြုနိုင်အနန္တပစ္စည်းချက်ဒီလက်ရှိအာယုံတိုင်းအာယုံပြုနေပစ္စုပန်ကာလကိုရည်ရွယ်တယ်နော်အဲ့လိုမျိုးမှတ်ထား ပြီးတော့ဒီဥပနိတ္တပစ္စည်းကဘာလဲဆိုတခါတရမှပညာလည်းအာယုခြေစုပြုတယ်ပုဂ္ဂလောပိကြတာဒါပညာကိုအာယုပြုဟောတာဒါကြောင့်မို့သူကပညာကိုလည်းကျဒီဥပနိတ္တပစ္စည်းအရာကျဲတယ်ဆိုတာဒါဘာလာသုံးပါးလုံးအာယုပြုနိုင်တယ်အိသဒဝိဒတဏအလုံးမှာဖြစ်နိုင်ဒါကြောင့်32ပုံမှာပုဂ္ဂိုလ်7နှစ်အောင်လုံးကျေစုပြ32ပုံလုံးမှာဒီဥပနိတ္တပစ္စည်းဖြစ်နိုင်တယ်ပုဂ္ဂိုလ်7နှစ်အောင်လုံးလည်းဖြစ်နိုင်တယ် ဒီလိုအချင်းချင်းမှတ်ထားပါဗျာအဲတော့ကောကြချရင်သူကဒီဥပနိတ္တပစ္စည်းအရာကျယ်လုံးလို့ကျေစုမပြုတ်နိုင်တဲ့ပုံကိုကျေစုမပြုတ်နိုင်တဲ့ပုံဌာနနေရာပေါ့ဗျာကျေစုမပြုတ်နိုင်တဲ့အချိန်ကာလဆိုတာသူမှမရှိဘူးဟုတ်လားဘယ်ပုံကိုမဆိုပြုတ်နိုင်တယ်ဘယ်ပုံဘယ်ဌာနဘယ်နေရာမဆိုကျေစုပြုတ်နိုင်တယ်ဘယ်ချိန်ကာလအတိတ်ပဲဖြစ်ဖြစ်နာဂဖြစ်ဖြစ်ပြစ္ဆုတ်ပံဖြစ်ဖြစ်ဘယ်လိုချိန်ကာလမျိုးမဆိုကျေစုပြုတ်နိုင်တယ် ဒါကြောင့်မို့အရာကျဲတယ်သူကအရာကျဲဆုံးပဲနော်ဘုန်းကြီးတို့ကျေးဇူးပြုကြိုင်တဲ့စာကြရန်တို့အကြည်ရန်တို့အသိနေမှာじゃစာကြရန်ပေါ့ရှင်ဒီပစ္စည်းပြနေပါလိမ့်နော်ဒီဥပနိတပစ္စည်းကိုပြောလိုက်မှန်တာများတာပေါ့နော်ကျေးဇူးပြုတယ်ဒါဒီအခုဖြစ်နေပြဿနာဟာဘာပစ္စည်းနဲ့ကျေးဇူးပြုလည်းမြင်ဥပနိတပစ္စည်းဒါတော့မလွဲမသွေပေါ့ခုနကအခြေအနေတော့ကြည်ရတာပေါ့ဒီပစ္စည်းဟာ တဝီတည်းဖြစ်တဝီတီတည်းဖြစ်နေရလားအတိတ်ကဖြစ်နေလားအနာဂတ်မှာဖြစ်မရလားပြစ္ဆုတ်ပံဖြစ်ဒါတွေတော့ကြည်ရတော့နော်အဲအောက်မှာဆက်ကြည့်မယ်ဟောဒါလေးမပြောခင်ဘုန်းကြီးဗာပြောညာလဲဒီမတ်စုအဆုံးကိုလေကြော်ကြည့်စမ်းမတ်စုအစထုတ်တာအဆုံးဟောနေဦးပြဒါကမဟုတ်သေးဘူးပြနောက်ထပ် ဆုံးမှာနောက်တာထပ်ရိုက်တာရှိတဲ့တခါနောက်ဆုံးပုတ်တဲ့မတ်စုလေးပြန်ကြည့်လိုက်ဆိုတဲ့ဆိုနောက်ဆုံးတစ်ခုပုတ်တာအဆုံးမှာအဲကုသိုလ်ကကုသိုလ်ကုသိုလ်ဒီပကလူပနေတ္တဥပနေတ္တပစ္စည်းမှာကသုံးမျိုးသုံးမျိုးစီခေါ်တာနော်ဒီတရားလေးအဆုံးကိုကြော်ကြည့်လိုက်နော်အဆုံးမှာကြော်ကြည့်လိုက်တော့သူရိုက်ထားတာပါပြီလားအဲကျမ်းနေတည်း ဒါမဟုတ်သေးဘူးအဲ့ဒီအောက်မှာတစ်ခုကြာနေဒီဒီဒီဒီဘိုင်မာလည်းပြန်ကျင်တယ်သူအဲ့ဒါပြန်ရိုက်ပို့တာအဲ့ဒီမှာပြောကျင်တာကဘုန်းကြီးတို့ဒီပထမဖះကဒီမှာ၃ချက်၃ချက်စီခေါ်တာတယ်ကုသိုလ်အကြောင်းပြုပြီးကုသိုလ်ဖြစ်မယ်ကုသိုလ်အကြောင်းပြုပြီးတော့အကုသိုလ်ဖြစ်နိုင်တယ်ဒါကြတော့ဒီအကုသိုလ်ဖြစ်နိုင်တဲ့အခါမှာ ကုသိုလ်ကိုအကြောင်းပြုကုသိုလ်ဖြစ်တဲ့ခါကျတော့အာရဏုပနေတရားပစ္စည်းလည်းဖြစ်နိုင်တယ်အနန္တရူပနေတရားပစ္စည်းပကရူပနေဆရာပစ္စည်းသုံးမျိုးလုံးဖြစ်နိုင်တာဒါကဘုန်းကြီးတို့ပညာဝရကြည့်ပြီးကောက်ချက်ချတော့ဒီတိုင်းကိုညာနဲ့တော့မမြင်နိုင်ဘူးအဲ့ဒါလေးဘုန်းကြီးနောက်ဆုံးမှတ်မှတ်စုလေးပေးတာနော်အဲ့တရားလေးပဲဒီဟာလေးနဲ့ခုနကကိုချက်ကိုဒါဆုံးတတ်တော့ကိုချက်ဟောတယ် ဒါကိုအနှစ်ချုပ်ပြောခြင်းအဲ့တော့ဘုရားကဟောသွားတာဒီဥပနိတ္တပစ္စည်းမှာကဗြဟ္မဘုန်းကြီးကနားလေတော့ကုသိုလ်ပြုရင်ကုသိုလ်ကြောင့်ပြုကုသိုလ်ဖြစ်မယ်ကုသိုလ်အကြောင်းပြုပြီးအကုသိုလ်ဖြစ်မယ်ကုသိုလ်ပြုအကြောင်းပြုပြီးရာဂတာဖြစ်မယ်အကုသိုလ်ကြောင့်ပြုပြီးအကုသိုလ်ဖြစ်မယ်အကုသိုလ်ကြောင့်ပြုပြီးကုသိုလ်ဖြစ်မယ်အကုသိုလ်ကြောင့်ပြုပြီးရာဂတာဖြစ်မယ်ဗျာဂရအကြောင်းပြုပြီးဗျာဂရဖြစ်မယ်ဗျာဂရအကြောင်းပြုပြီးကုသိုလ်ဖြစ်မယ်ဗျာဂရအကြောင်းပြုအကုသိုလ်ဖြစ်မယ်ကိုချက်အဲ့ဒီကိုချက်မှာ ဘုရားကတခါဘာထခွဲဟောလဲဆိုအာရမဏုပနေတယအနန္တရူပနေတယပကတုပနေတယဒီသုံးမျိုးနဲ့ဟောတာကုသိုလ်ကို အကြောင်းပြုပြီးကုသိုလ်ဖြစ်တဲ့နေရာမှာကြတော့အာယုံအာကြီးတဲ့အနေနဲ့လည်းကုသိုလ်အကြောင်းပြုကုသိုလ်ဖြစ်နိုင် အနန္တရူပနေတယတဝိထီတွင်းမှာလည်းကုသိုလ်ကြောင့်ပြုကုသိုလ်ဖြစ်နိုင်နော်ကုသိုလ်စောစောရင်ကုသိုလ်ပြီးကုသိုလ်ကုသိုလ်ကုသိုလ်စောတွေဆက်ဖြစ် ကတုပနေတရာဝီတိတွေချပြီးတော့အချိန်တွေချကာလတွေချပြီးတော့လေကုသိုလ်ကြောင့်ပြီးပြီးကုသိုလ်ဖြစ်တယ်ဒါမျိုးပြောတာဒါကြောင့်မို့ဒီကုသိုလ်ကြောင့်ပြီးပြီးကုသိုလ်ဖြစ်တဲ့နေရာမှာနော်ဘုန်းကြီးတို့သုံးမျိုးလုံးရတယ်ဒီသုံးမျိုးလုံးရတယ်ဒါမျိုးခွဲမှန်နော်အဲ့ဒါကိုပုရိမာပုရိမာကုသလာဓမ္မပစ္စည်းမာနပစ္စည်းမာနကုသလာနံဓမ္မာနံ ဥပနိတ္တပစ္စေနာပစ္စယောဆိုရင်အဲ့ဒီအာရမဏုပနိတ္တလည်းရတယ်အနန္တရူပနိတ္တလည်းရတယ်ပကတုပနိတ္တလည်းရတယ်အဲ့ဒီလိုမှတ်စေချင်တာဒါလေးကိုအဓိက main အနေနဲ့ပြောချင်တာနော်တော့ကိုကနားလည်ထားဝင်တာဒီဥပနိတ္တပစ္စည်းမှာအာရမဏုပနိတ္တအနန္တရူပပကတုကသုံးမျိုးဟောထားတယ်ကုသိုလ်အကြောင်းပြုပြီးကုသိုလ်ဖြစ်တဲ့နေရာမှာတော့ဒီအာရမဏုပနိတ္တအနန္တရူပနိတ္တပကတုပနိတ္တသုံးမျိုးလုံးရတယ်ဒီလိုမှတ်ထား ကုသိုလ်အကြောင်းပြုပြီးအကုသိုလ်ဖြစ်တဲ့နေရာမှာတော့အာရမဏုပနေတရားနဲ့ပကရုပနေတရားပဲရအနန္တရုပနေတရားမရဘူး။ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့တဝိထီတွင်မှာဆိုဘယ်တော့မှကုသိုလ်ဖြစ်ပြီးအကုသိုလ်ဖြစ်အောင်ထုံးတာဖြစ်ဘူး။နော်။အာယုန်တစ်ခုမြင်လိုက်တယ်ခုနအတန်တစ်ခုကြားလိုက်တယ်။အကုသိုလ်ဆော့ဆော့ရင်ဆော့မယ်ကုသိုလ်ဆော့ဆော့ရင်ဆော့မယ်။ကုသိုလ်လောရင်းနဲ့ပဲအကုသိုလ်ဖြစ်မသွားဘူး။အကုသိုလ်လောရင်းနဲ့ကုသိုလ်ဖြစ်မသွားဘူး နော်ဒီမှာဇောကကုသိုလ်ဇောဆိုကုသိုလ်ဇောချက်ဖြစ်တယ်ဟောဒီဝုတ်ထောကနေခုနမကောင်းတဲ့တန်ကြားလာတယ်ဟောကိုကမကောင်းမှုလို့ထင်လိုက်ရင်တတိညာလွတ်သွားတဲ့အတွက်အကုသိုလ်ဇောတွေဆုံးပါပဲဒီနေရာမှာဘုန်းကြီးတို့ကတတိညာနဲ့ဆင်ញင်တတ်ရင်တော့နောက်ကကုသိုလ်ဇောအဲ့တော့ဒီဇောတွေကအပြောင်းလဲမရှိကုသိုလ်ဇောဆိုကုသိုလ်ဇောချက်ဖြစ်တယ်တဝိထီတွင်မှာကျတော့အကုသိုလ်ဇောဆိုအကုသိုလ်ဇောချက်ဖြစ်တယ်ဒါကြောင့်အနန္တရူပနေတ္တပစ္စည်းဆိုဒီတဝိထီတွင်မှာဖြစ်စဉ်ကိုပြောတာ တဝီဒီထဲမှာဖြစ်စဉ်ကြည့်လိုက်တဲ့ခါကျတော့ကုသိုလ်ကြောင့်မျိုးပြအကုသိုလ်ဖြစ်တဲ့နေရာမျိုးကေသင်စီဆိုအနန္တရူပနေတရားမရဘူးအာရမရူပနေတရားရမယ်ပကတုပနေတရားရတယ်ဒါလေးပေါ်ပြန်တည်ပြီးတော့ခုနပြန်ကြည့်မယ်ဒါကိုပြောချင်တာနော်ဒီမှာပုရိမာပုရိမာ ကုသလာဓမ္မပစ္စည်းမာနပစ္စည်းမာနအကုသလာနဓမ္မာနကေသင်စီဆိုတာကနန္တရူပမရဘူး အာရမဏုပနေတိယပကရူပနေတိယနှစ်မျိုးနဲ့ခြေစုပ်ပြုတယ်ဥပနေတိယပစ္စည်းငါပစ္စည်းဒါမျိုးလေးမှတ်စေချင်တယ်နော်ကုသိုလ်အကြောင်းပြုပြီးဗျာကရဖြစ်တဲ့နေရာမှာတော့ခုနသုံးမျိုးလုံးရတယ်အာရမဏုပနေတိယအနာရူပနေတိယပကရူပနေတိယဒါလေးရှင်းရှင်းလင်းလင်းသိတာနော်ဘုရားကသုံးချက်ဟောပြတယ်အာဟုသောကြောင့်ပြီးပြီအာဟုသောပြမြအာဟုသောကြောင့်ပြီးပြီ ဟုတ်လားကုသိုလ်ဖြစ်မယ်အကုသိုလ်ကြောင့်ပြုပြီးပြာကတာဖြစ်မယ်အဲ့မှာကြည်လိုက်အကုသိုလ်ကြောင့်ပြုပြီးအကုသိုလ်ဖြစ်တဲ့နေရာမှာကြတော့အာရမဏုပနေတရားလည်းရတယ်အာယုံကိုအာယုံကောင်းတဲ့အာယုံအားကောင်းတဲ့ချိန်ကတော့အကုသိုလ်ကြောင့်အကုသိုလ်ဖြစ်အားကောင်းတဲ့အာယုံအားကောင်းတဲ့ဟိုလားအနန္တဘာနိစ္စတဝိထီတွင်မှာအကုသိုလ်အကုသိုလ် sorry ရတန့်ဖြစ်တယ်နော်ခုနမကောင်းတဲ့တန်ကြားတယ်စိတ်ကကွာနှလုံးမသွင်းတော့ဘူးအကုသိုလ်ဆက်တိုက်ဖြစ်တာ နာရူပနေတရားလည်းရတာပဲပကရူပနေတရားကိုယ့်ရဲ့ဥဒုဇဉ်တဘာဝဆိုတာကဒီမကောင်းတဲ့အရာဆိုလားအကောင်းတတ်တယ်ကောင်းတဲ့အရာဆိုအကောင်းတတ်တယ်မကောင်းတာဒုံတိုင်းကအကုသိုလ်တန့်ဖြတ်သွားတာနော်အကောင်းကောင်းနဲ့ဖြတ်သွားဒါကြောင့်ပကတုပနေတရားအနေနဲ့လဲရနိုင်တယ်အကုသိုလ်ကြောင့်ပြီးအကုသိုလ်ကိုဖြစ်တဲ့နေရာမှာဒီသုံးမျိုးလုံးရတယ်မှတ်ထားမယ်အကုသိုလ်ကြောင့်ပြုပြီးကုသိုလ်ဖြစ်တဲ့နေရာမှာ ပုရိမာပုရိမာကုသလာဓမ္မပစ္စည်းမနာပစ္စည်းနာနော်အကုသလာနာမှာကေသင်္စေဥပ္ပန္နဟောဒီမှာကြတော့ဟောတမျိုးပဲရတယ်နော်အကုသိုလ်နောက်မှာကုသိုလ်ဘယ်တော့မှဖြစ်အောင်ထုံးစံမရှိဘူးနော်အကုသိုလ်အာယုံဖြစ်နေတဲ့အချိန်မှာကုသိုလ်ဘယ်တော့မှမဖြစ်နိုင်အကုသိုလ်အာယုံကကောင်းနေတာကောင်းတာရုပ်တည်းရပြောင်းလို့မရဘူးခုနအာယုံတွေးလိုက်တယ်မြင်လိုက်တယ်ကြားလိုက်တယ်အကုသိုလ်ဖြစ်နေကုသိုလ်က ရုပ်တည်းပြောင်းလို့မရဘူးအကုသိုလ်သောတွေသူ့သူဖြတ်သွားတာသူ့ရဲ့ပဂတိသဘာဝအနေနဲ့အကောင်းကြီးဖြတ်သွားဒါကြောင့်ပဂရုပနေတရားတစ်ခုတည်းပဲကြာဒီမှာတော့လုံးဝကွာသွားတယ်ကုသိုလ်အကြောင်းပြုပြီးအကုသိုလ်ဖြစ်တဲ့အခါကျအာရမဏုပပဂရုပနှမျိုးရနိုင်ပေမဲ့လို့ကုသိုလ်ကြောင့်အကုသိုလ်ကြောင့်ပြုပြီးကုသိုလ်ဖြစ်တဲ့နေရာမှာတော့ပဂရုပနေတရားတစ်မျိုးပဲရတယ်ဒါကဘုန်းကြီးတို့ကအခုလိုအချိန်ပေးပြီးသင်နိုင်တဲ့အတွက်ဒါပြောနိုင်တော့ဘောနော် ဒါကြတော့ဟိုဒီပစ္စည်းလေးကိုတည့်ရထက်တင်ရမယ်နှစ်ရထက်တင်ရမယ်ဒါအကုန်လုံးပြောဖို့ခက်တယ်နော်ဒါဘာလို့ခက်လဲဆိုတော့ဒီတင်ရတဲ့ဘုံကြီးကလည်းကျမ်းဂန်တွေတတ်တယ်များစုံအောင်ကြည့်ပြီးတင်မှပြည့်စုံဘုလို့ဆိုမပြည့်စုံဘူးဒါကြတော့ဘာတွေပြန်လေ့လာလဲဆိုပညာဝါဒကိုပြန်လေ့လာလေ့လာပြီးဩဘုရားဒီလိုဟောတာတော့ဒါမှကောက်ချက်ချတယ် ရတယ်ဘုရားညာကိုလိုက်လို့မမိဘူးလိုက်ဖို့မိဖို့လည်းမလဲကိုယ်မှပါရမီမရှိတော့ဘူးဒီဟောထားတဲ့တရားတွေပြန်ပြီးတော့ဘုရားဒီလိုဟောထားတာပါလားတော်တော်ကိုဟုတ်လားဉာဏ်တော်ရဲ့စန့်ကျယ်ပုံတွေတွားတွေ့ရပြီးတော့မှအကုသိုလ်ကြောင့်ပြုဓာကတဖြစ်တယ်ဟောအဲ့ဒီမှာကြည်လိုက် အာရမဏုပနေတရားနဲ့ပကရုပနေတရားနှစ်မျိုးပဲရတယ်သုံးမျိုးလို့မရဘူးဟောဒီနေရာတော်တော်ထူးဆန်းနော် အကုသိုလ်ကြောင့်ပြုပြီးအကုသိုလ်ဇောနအကုသိုလ်ဇောဖြစ်ဗျာကရဖြစ်တဲ့ဒါနန္ဒုပတေချာဝရသွားတယ်နော်အာရမတုပအကုသိုလ်ကြောင့်ပြုပြီးခုနကအာယုံအကုသိုလ်အကောက်နေတဲ့ခါမှာအာရမတုပနေတရားအနေနဲ့နောက်ကမရနိုင်အကုသိုလ်အကုသိုလ်ချင်းချင်းပဲဗျာကရသွားမဖြစ်နိုင်ဒါကိုပြောချင် ဒါကြောင့်သူကနှစ်ခုပဲရအနန္တရူပနေတရားနဲ့ပကရူပနေတရားနှစ်မျိုးသာရတယ်ပုရိမာပုရိမာအကုလဓမ္မပစ္စည်းမာနပစ္စည်းမာနဗျာကရဓမ္မနာဥပနေတရားပစ္စည်းနာပစ္စည်းယောဒီနေရာလေးကတော်တော်လေးထူးထူးခြားခြားဖြစ်တော့ပေါ့နော်ဒီကုသိုလ်ရာနဲ့အကုသိုလ်ရာပို့ပြီးတော့ဖက်ခက်နဲ့နေတယ်တိဖို့ခက်တယ်နော်ကင်တင်စီဟောထားတဲ့နေရာတိဖို့တော်တော်ခက်တယ် တော်တော်များများကနာနေရူပမရတော့မရတာတော့ပဲသိတကယ်တမ်းကြဒီမှာအာရမရူပမရတာတွေလည်းဖြစ်နေတယ်ပေါ့အဗျာကရကတော့အကုန်လုံးရတယ်ပေါ့ဗျာကရအကြောင်းပြုပြီးဗျာကရဟိုဗျာကရဖြစ်တယ်အာရမရူပနေတရားအနာရူပနေတရားပဂရူပနေတရား၃မျိုးလုံးရပုရိမာပုရိမာဗျာကရဓမ္မပစ္စည်းမာနပစ္စည်းမာနဗျာကရဓမ္မနာဥပနေတရားပစ္စည်းနာပစ္စည်းယော အာရမရူပနေတရားအနန္တရူပနေတရားပကရူပနေတရားသုံးမျိုးလုံးရတယ်လို့မှတ်ပါပြီးတော့အဗျာဂရအကြောင်းပြုပြီးကုသိုလ်ဖြစ်တဲ့နေရာမှာလည်းသုံးမျိုးလုံးရပါတယ်အကြောင်းမို့ပါဠိယုတ်နီလည်းကွဲအောင်ရွတ်ပါပုရိမာပုရိမာအဗျာဂရဓမ္မဒါအကြောင်းတရားပစ္စည်းမာနပစ္စည်းမာနကုသလာနာဓမ္မာနာဒါအကျိုးတရားဥပနိတယပစ္စည်းနာပစ္စယောဥပနိတယဆိုတာသုံးမျိုးလုံးရတယ် အာရမဏုပနေတိယအနန္တုပနေတိယပကရုပနေတိယတတ္တိ၃မျိုးဖြင့်ကျေစုပြုနိုင်တယ်ဒါဟောနောက်တစ်ခုဝရိမဝရိမဗျာဂရာဓမ္မပစ္စည်းမာနပစ္စည်းမာနအာကုဒလနာဓမ္မနံပနေတယပစ္စည်းနာပစ္စည်းဟောဗျာဂရအကြောင်းပြုပြီးအာကုသူဖြစ်တဲ့နေရာမှာအာရမဏုပနေတယအနေနဲ့လည်းဖြစ်နိုင်တယ်အနန္တရူပနေတယအနေနဲ့လည်းဖြစ်နိုင်တယ်ဖြစ်တယ် ပကရုပနေတရားအနေနဲ့ဖြစ်တယ်ဒီ၃မျိုးလုံးခြေစုပြုနိုင်တယ်ဒီလိုမှတ်ထားမယ်နော်ပြီးတော့မှဘုန်းကြီးတို့မဆုလေးရှေ့ပိုင်းပြန်ကြည့်မယ်နော်ခုနမဆုလေးအဲ့ဒီအပေါ်ပိုင်းကလေးပြန်ကြည့်မယ်အောက်ဆုံးဘုန်းကြီးတို့၃ခုကြံတယ်ဒီ၃ခုဆက်ပြောင်းမယ်ဥဒုဘောဇနံပြီးဟမ်ဒါလေးဆက်ကြည့်သွားမယ်နော်အဲ့ဒီအောက်ကိုဆက်ကြည့်မယ်အဲ့ဒီမှာဘုန်းကြီးတို့ ဒီဥဒုဘောဇနံတို့ပောက်ကလောတို့ပောက်ကလောပြီးဥဒုဘောဇနံပြီးသေနံပောက်ကလောပြီးသေနံဒီကိုမျိုးထဲမှာမပါနိုင်ဘူးလားဘာဖြစ်လို့တီးတာဟောထားတယ်လဲဒါပြောချင်တာပေါ့ပြစ္ဆာနေတာမှာဗျာဂရတိဗျာဂရကျေစုပြုတဲ့နေရာမှာဥဒုဘုန်းကြီးတို့နည်းနည်းစဉ်းစားမြဥဒုဆိုတာတေဇောတာပဲတေဇောတာဆိုရုပ်တရားဗျာဂရတရားဘောဇင် ဘောဇင်ကိုစားနေကာယကဒုက္ခဖြစ်မယ်စေတသိကဒုက္ခဖြစ်မယ်ကာယကဒုက္ခဆိုရင်တော့ယုတ်တရားပေါ့စေတသိကဒုက္ခဆိုရင်တော့ဝိပက်ပဲဝိပက်ဆိုဒါလည်းဇာဂရတရားမှာပါဝင်တာသေနာသနာဘုန်းကြီးတွေကြကြောင်းအိယာနေရာပါလူကြအိမ်ပေါ့နေရာကောင်းကအိမ်ကောင်းကောင်းဟောနေရာကောင်းကောင်းရစိတ်ချမ်းနေရာဆုပ်ဆုပ်အိမ်ဆုပ်ဆုပ်ရစိတ်မချမ်းသာဇာဂရတရားတွေပဲအဲ့ဒါဆိုရင်ဒီဗျာဂရ ပစ္စယနေတာဗျာကရဟာဗျာကရကိုကျေစုပြုတဲ့နေရာမှာဒီဒီနောက်ဆုံးဒီပိုင်းပေါ့ဒီတဲ့ထဲဟောရင် ရတယ်မဟုတ်လားဘာကြောင့်ကိုဒီမှာတီးတန့်ဟောထားတယ်လဲဒါပြောချင်တာတီးတန့်ဟောခြင်းအကြောင်းရင်းနော်ဒီပရမသုံးအကြောင်းပေါ့နော်ဘုရိမာဘုရိမာဗျာကရဓမ္မပစ္စည်းမနာပစ္စည်းမနာဗျာကရဓမ္မနာဒီတဲ့ထဲဟောရင်ဟုတ်လားဒီထဲမှာပါဝင်ပြီးသားဖြစ်ပါလျက်နဲ့ဘာဖြစ်လို့ဒီ ဥဒုဘောဇနာနဲ့သေနာသလားတို့သိကြဟောထားတယ်လေနော်ပုဂ္ဂလောကပြီးမှပြောမယ်နော်ဒီဥဒောဥဒုဘောဇနာနဲ့သေနာသလားဒီနှစ်ခုဘာဖြစ်လို့သိကြထုတ်ဟောထားလဲအဲ့ဒါလေးကိုမေးဖြေလေးလောက်ထားတော့ပါဒီဥဒုဘောဇနာတို့သေနာသလားဆိုတာလူတွေတတ်တော်အမိတေအမိတဟေဥပနိတေဖြစ်နေတယ်ဒီတရားတွေဟာဟုတ်လားဒီတရားတွေဟုတ်လားပညာတွေလားဖြာကတာတွေလား ဒီတတ္တဝါတွေလူတွေမှာတန်တရားဖြစ်ရှာရှိဒါဘုရားကอืมပညာမဟုတ်ဘူးပရမတရားတွေပဲဒီလိုသိလို့လည်းအတွဲထည့်ပြီးသိကြဟောတာနော်ဒါတော့ဘယ်မှာသွားကြည့်ရလဲဆိုတော့ပညာပရမသိခြင်းပညာဝါဒဘုရားဟောတဲ့ခါကျတော့ဒီပစ္စယနဲ့ဒီနောက်ပိုင်းမှာဤမျိုးစုံနဲ့တန်တတဝါဒပရိစ္ဆဝါဒပညာဝါဒဒီဤမျိုးစုံနဲ့လက်ပတ်ဟောအများကြီးဟောသွားတယ် ဘုန်းကြီးတို့တည်တာအခြေခံ24ပစ္စည်းဆိုတော့ကဝါဒလိုက်ကိုပေါ်သွားတာရှိသေးတယ်။အဲ့ဒီဒီဥရုတို့ဘောဇင်တို့သေနာတနာတို့ဆိုတာတွေဟာပညာလားပရမတ်အသိချင်းအဲ့ဒီပညာဝါဒမှာအခြေဟောတာအဲ့ဒီသွားကြည့်။အဲကြောင့်ဥရုဘောဇနာတို့သေနာတနာတို့ပညာဝါဒမှာဟောထားတဲ့အတွက်ပညာမဟုတ်ပရမတ်ဖြစ်တယ်။ပရမတ်ဆိုတာသိစေလို့တဲ့အတွက်တိတဟောတာပဲနော်။ အဲ့မှာတခါအဲ့ဒီပညာဝါဒကြတော့သူကအဲ့ဒီမှာဒီပုတ်ကလောပြီဆိုတဲ့စကလုံးလေးအဲ့ကြောင့်မဟောပြန်ဘာဖြစ်လို့လဲဆိုပညာဝါဒမှာကြတော့ပရမတ္တတဟောထားတဲ့အတွက်ဒီပုတ်ကလောပြီအဲ့မှာမဟောဘူးဟောဒီပစ္စယနေတာမှာပဲဒီပုတ်ကလောပြီဆိုတာပါတယ်နော်အဲ့မှာကြည်လိုက်တကသံတရားဖြစ်တာတော့ဒီမှာကြတော့ပုတ်ကလောပြီဟောမထားပါလားဟိုပစ္စယနေစာဟောထားပါလားဒါမျိုးဖြစ်တတ်တယ်နော် ဘာဖြစ်လို့လဲဆိုပညာဝါဒမှာじゃပရမတ္ထတရားတက်တက်ဟောထားတဲ့အတွေ့ပညာဝါဒမှာပုဂ္ဂလောပြီးထက်မဟုတ် ဟောဒီပစ္စယနေဒိတာမှာじゃတော့ပညာကိုလည်းဟောတဲ့အတွေ့ပုဂ္ဂလောပြီးဆိုတဲ့ပုံတွေထက်ဟောထားတယ်ကဲဒီမဆုတွေကောင်းအောင်ပြောမယ်အပေါ်နည်းနည်းတင်လိုက်ပါအဲ့ဒီမှာဘုန်းကြီးတို့ဒီမှာဗာလေးတွေပါလဲဆိုပုဒ္ဓဘောဇနံပိပိလေးတွေပါတယ် ဟုတ်လားပုဂ္ဂလောပြီးပိလေးပါတယ်သေနန္ဒနာပြီးပိလေးတွေပါတယ်ပေါ့ပိနော်ပိများနဲ့ပိဒရာများနဲ့ဟောထားတဲ့အတွေ့ပြောကြတာဥဒုဘောဇနာပြီးဥဒုဘောဇနာဥဒုဘောဇင်တွေဟာလည်းပဲဥပနေတ္တပစ္စေနာဥပနေတ္တပစ္စည်းပြီးကျေစုပြုတယ်ဥဒုဘောဇင်နဲ့မကောက်ကြံတဲ့အရာအလုံးပေါ့နော်ကြံတဲ့ ပိနဲ့အကုန်လုံးပေါင်းလို့ယူလိုက်တာပဲပုဂ္ဂလောပြီဟုတ်လားလူယူလူနဲ့ယူပုဂ္ဂိုလ်ပုဂ္ဂိုလ်မှန်သမျှပိလေးကပါထားတယ်ပိလေးပါတဲ့အတွက်ဒီဥပနိဒေယပစ္စည်းကအကုန်လုံးပါဝင်တယ်ကြံတဲ့အရာအလုံးဟာဥပနိဒေယပစ္စည်းနဲ့ကျုံဝင်တယ်သေနာတရာမီကြောင်းအိယာနေရာပဲလားကြံတဲ့နေရာတွေရောဟိုလားကြံတဲ့မြေကွင်းတွေမြေကွက်တွေတောတွေတောင်တွေအကုန်လုံးပါသွားတယ်ဒီထဲမှာနော် ဒါကြောင့်ပိတရာနဲ့ပိများနဲ့ဟောထားတဲ့အတွက်ဒါတော့တရရေးနဲ့ဆိုင်တော့ပိတရာများနဲ့ဟောထားတဲ့အတွက်ကြံတဲ့တရားကိုလည်းအကုန်လုံးယူနိုင်တယ်အကြောင်းဘုန်းကြီးတို့ဒီဥပနိတ္တဖြစ်စီအကျယ်ဝန်းဆုံးဆိုတာဒါတွေထောက်ဆပြီးပြောရအောင်နောက်ပြီးတော့တခါစဉ်းစားစရာတစ်ချက်ကဥဒုဘောဇနာ ပုဂ္ဂလာသေနာတနာနော်ဥပနိတ္တ ကိုချက်ပေါ့နော်ဒီမှာကိုချက်ကဥပနိတ္တဒီကိုချက်ကမူရင်းကုသိုလ်ကြောင့်ပြပြီးကုသိုလ်ပြမယ်ကုသိုလ်ကြောင့်ပြပြီးအကုသိုလ်ပြမယ်ကုသိုလ်ကြောင့်ပြပြီးဖြာကတာဖြစ်မယ်အကုသိုလ်ကြောင့်ပြပြီးအကုသိုလ်ဖြစ်မယ်အကုသိုလ်ကြောင့်ပြပြီးကုသိုလ်ဖြစ်မယ်အကုသိုလ်ကြောင့်ပြပြီးဖြာကတာဖြစ်မယ်၃ချက်ဖြာကတာကိုကြောင့်ပြပြီးဖြာကတာဖြစ်မယ်ဖြာကတာကြောင့်ပြပြီးကုသိုလ်ဖြစ်မယ်ဖြာကတာကြောင့်ပြပြီးအကုသိုလ်ဖြစ်မယ်အလုံး၉ချက်တော့ဒီဥဒုဘောဇနာတို့ပုဂ္ဂလတို့သေနာတနာတို့ဟာ ဒီဥပနေတ္တကိုချက်နဲ့စဉ်းစားကြည့်ရင်ကုသိုလ်ကိုခြေစုပြုတာကုသိုလ်သုံးချက်ကိုခြေစုပြုသလားအကုသိုလ်ခြေပြုသလားအကုသိုလ်သုံးချက်ကိုခြေစုပြုသလားဆိုလိုရင်းကဒီတန်းဒီသုံးချက်ဒီတန်းမှာပါသလားဒီသုံးချက်မှာပါလားဒီသုံးချက်မှာပါသလားသို့မဟုတ်ဒီဒီအလုံးဒီကိုချက်မှာအလွတ်ခြေစုပြုသလားမေးစရာရှိတယ်မေးစရာရှိတဲ့အခါကျတော့ဘုန်းကြီးတို့ခုနပညာဝရပဲပြန်ပြီးလေ့လာတယ် ပညာဝရဟောစဉ်တွေပြန်ကြည့်လိုက်တဲ့အခါမှာဟောဘယ်မှာဟောထားလဲဆိုတော့သိသွားတယ်အဲကြတော့ဘယ်မှာဟောထားလဲဆိုပညာဝရလေးလာတဲ့အခါကျဒီဗျာဒသုံးချက်ထက်မှာသွားပါဝင်နေတာသွားတွေ့အဲတော့ဒီကိုချက်ထက်မှာဆိုရင်အာကိုချက်မှာအလွတ်လမ်းမဟုတ်ဘူးကုသိုလ်သုံးချက်ထဲမှာလည်းမပါဝင်ဘူးအကုသိုလ်သုံးချက်ထဲမှာလည်းမပါဝင်ဘူးဘယ်တော့မှပါဝင်လဲဗျာဒသုံးချက်ထဲမှာပါဝင်တယ် ဒီနေ့အဲ့ဒါလေးနည်းနည်းဘုန်းကြီးတို့ချက်ပြောမယ်နော်ဒါမတ်စုအနေနဲ့ဒီလောက်ပဲမှတ်ထားမယ်ဒါမတ်စုရဲ့ရှင်းလင်းချက်ပဲဒါကြည့်မယ်ဒီပါဠိလေးဥတုဘောဇနံဘီဥပနေတယပစ္စေနာပစ္စယောဥတုဆိုတာပထမဥတုကိုရင်စဉ်းစားမယ်ဥတုကတပုတ်ဘောဇနာတပုတ်တွဲဟောတာဥတုဆိုတာကုသိုလ်လည်းမဟုတ်ဘူးအကုသိုလ်လည်းမဟုတ်ဘူးဥတုဆိုတာ ပူတဲ့သဘောအေးတဲ့သဘောဆိုတဲ့တေဇောတကိုဥတုလို့ခေါ်ဒါသိညိုသင်မှုထိုင်သိလိုက်နော်ပူမှုအေးမှုတေဇောတတွေကိုဥတုလို့ခေါ်တာဒီတေဇောတဟာရုပ်ဖြစ်တော့ဒါကြောင့်ကုသိုလ်လည်းမဟုတ်အကုသိုလ်လည်းမဟုတ်လို့ဖြစ်ရုပ်ဆိုတာဖြာကရာတရားပဲနော်ဒါဖြာကရာတရားလို့မှတ်မယ်အဲ့တော့ဥတု ဥဒုတဘာယမျှတယ်လူတွေကသုံးတယ်ဟာဒီနေ့ဥဒုရာသီဥဒုကောင်းတယ်ဒီနေ့ဥဒုတဘာမျှလိုက်တယ်ဒီနေ့ရာသီဥဒုမကောင်းဘူးဥဒုတဘာမမျှဘူးဒါမျိုးပြောကြတယ်ပေါ့နော်လူတယောက်ရဲ့ကိုယ်ချမ်းသာမှုစိတ်ချမ်းသာမှုအာဘက်ကဥဒုတဘာယမျှတဲ့အခါမှာဥဒုကနေကာယကသူကဟုတ်လားဥဒုတွေကကောင်းလာတယ်အချမ်းသာလားစိတ်ကချမ်းသာလားဒါဥဒုကနေပြီးတော့ဖြာကရကိုခြေစုပ်ပြုတာ အာရာဇုတော့မမြဘူးရာဇုတို့ရမှုန့်မိုင်းမှုန့်မိုင်းလာပဲမိုးရွာတော့စိုးထိုင်နေတာပဲရာဇုတို့မမြတဲ့ခါကျဘာဖြစ်လာကိုယ်ကလည်းမချမ်းသာဘူးစိတ်ကလည်းမချမ်းသာဘူးကိုချမ်းသာတယ်စိတ်ချမ်းသာတယ်ကာယကဒုက္ခစေတသိကဒုက္ခပဲကာယကဒုက္ခဆိုရလဲပြာကတာပဲပြာကတာတရားပဲနော်ကိုယ်ကရုပ်တရားချမ်းစေတသိကဒုက္ခဆိုရတော့ဘုန်းကြီးတို့ဟိုကာယ ဒုက္ခတောကာယဝိညာဉ်ဒုက္ခတောကာယဝိညာဉ်အဲ့ဒီအဲ့ဒီကိုသွားမှာသိညုံနဲ့သွားဆိုင်နေတယ်အဲ့ဒါသွားကြည့်ရပြီးတော့ဥဒုတ္တဘာယမျှနေရင်ဥဒုကအကြောင်းနောက်ကမျှတဲ့ကာယကာယကဒုက္ခစေတသိကဒုက္ခဖြစ်မဲ့ဆိုရင်ဒါဖြာကတာတရားပေါ့။ဒါကဥဒုကဖြာကတာတရားကိုကျေစုပြုတယ်။ဒါကြောင့်မတိဖြာကတာကဖြာကတာတွေဝင်သွားတယ်အဲ့ဒါကိုပြောတယ်နော်။ဥဒုကနေဖြာကတာကိုကျေစုပြုတယ် ဩဒီနေ့ရာသူတော့မကောင်းဘူးအဲ့တော့မကောင်းတော့ပါလေကိုယ်ကလည်းမရည်မသာဖြစ်စိတ်ကလည်းမချမ်းသာဖြစ်ဥဒုကနေပြီးတော့ဥဒုကလည်းပြာကတာပဲလေနောက်ကကိုယ်မချမ်းသာစိတ်မချမ်းသာလည်းပြာကတာပဲပြာကတော့ဓမ္မပြာပုရိမာပုရိမာ ပြာကတာဓမ္မပြည့်စုံမှပြည့်စုံပြာကတာနော်ဥပနိတပြည့်စုံအဲ့ဒါဝင်သွားတာပဲဟိုဘုန်းကြီးတို့ဓာတ်ရပြောရင်တော့ရာသူတို့ကောင်းတဲ့ခါကျလူကြတယ်တန်းကြတယ် သီလတွေစောင့်တယ်ဟောဒီနေ့တော့ရာသူလူတွေတာတယ်ငါကြောင်းကံဖျားသွားပြီးတော့လူတန်းတွေလောက်မှပဲဒါမျိုးပေါ့ဖျားသွားအောင်မှပဲဒါမျိုးလေးတော့ဟောဒီနေ့ရာသူလူကောင်းတယ်သီလလေးစောင့်တည်ဦးမှာပဲတရားလေးအထောက်မှာပဲဒါမျိုးလေးဖြစ်လာဒီမှာရာသီဥတုအကြောင်းပြုပြီးတော့ဘုန်းကြီးတို့ဒါနာလည်းဖြစ်နိုင်တယ်သီလလည်းစောင့်တည်နိုင်တယ်ဇန်တရားတွေလည်းအထောက်နိုင်တယ်ဇန်တရားတွေတမာရီကြောင့်အထောက်နိုင်တယ် ဝိပဿနာဉာဏ်นี่လည်းဖြစ်အောင်အထောက်နိုင်တယ်ဟုတ်လားဥဒုဆိုတာကဖြာကတာပဲနောက်ကဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တွေလောက်တာကုသိုလ်ပဲအဲ့တော့ဖြာကတာကကုသိုလ်ကိုကျေစုပြုတာပဲဒါမျိုးမှတ်ထားမယ်နော်အဲဥရုကောင်းမွန်လာတဲ့အခါကျကိုယ်ကချမ်းသာကိုယ်ကချမ်းသာစိတ်ချမ်းသာစိတ်ချမ်းသာတဲ့အခါကျတော့ဒီတရားထောက်တာအမြဲကောင်းတာအဲဒါယာသူတို့ကောင်းဖို့လည်းလိုတာပေါ့နော်ယာသူတို့ကောင်းမှဥရုတ္တဘာယဖြစ်မှ တရားထုတ်လို့ကောင်းတယ်ဥဒုတဘာယမဖြစ်ရင်တရားထုတ်လို့မကောင်းဘူးစိတ်ကလည်းမကြည်နဲ့စိတ်မကြည်လို့အားထုတ်လို့မကောင်းဘာဝိပဿနာဉာဏ်မှမလွယ်ဘူးတမာရီရဖို့တောင်မလွယ်ဘူးဒါကြောင့်မို့ဥဒုတဘာယဖြစ်နေဥဒုကောင်းနေမြဲဥဒုဆိုတဲ့ဖြာဝိလာတရားကဒါနကုသိုလ်သီလကုသိုလ်သမာဓိကုသိုလ်စံကုသိုလ်မက်ကုသိုလ်တွေကိုခြေစုပ်ပြုတဲ့အတွက်ဖြာကရတရားကကုသိုလ်ကိုခြေစုပ်ပြုတယ်ဒီလိုမှတ်ထားမယ်ဖြာကရဆိုတဲ့ ဥဒုကကုသိုလ်တရားတွေခြေစုပြုတယ်ရာသီဥဒုကမကောင်းဘူးမုံမိုက်ထိုက်မိုက်နေဒါမျိုးတွေကကြတော့ဥဒုဆိုတာကတော့ပြာကတရားပဲလေခုနတေသောတကိုခေါ်တာကိုဥဒုကမုံမထိုက်မိုက်နေမိုးရီဆိုစီဆိုစီဖြစ်နေဘာဖြစ်လဲမလောက်ချင်ဘူးကုသိုလ်မလုပ်ချင်တော့ကုသိုလ်မလုပ်တော့ပါပြင်တော့အကုသိုလ်လုပ်တော့တချို့အဲ့လိုယာသူတို့ပေါက်ပြန်ခိုးတဲ့လူတိုက်တဲ့လူ မကောင်းမှုလုပ်တဲ့လူကဒီဟာမျိုးတွေနဲ့မကောင်းတာကိုအခွင့်အလမ်းစောင့်ပြီးလုပ်တယ်နော်ရာဇူတွေကထိုင်မိုင်းနေဟာဒီချိန်တော့ခိုးလို့ကောင်းတာပဲတိုက်လို့ကောင်းတာပဲအများပြအများစော်ကားလို့ကောင်းတာပဲမကောင်းတဲ့မှုတွေလုပ်တယ်ပေါ့ဗျာဒါဥဒုကြောင်းပြုပြီးတော့အကုသို့ဖြစ်တာပဲဒီလိုမှတ်တာဥဒုဆိုတာဖြာကြတာတရားနော်မကောင်းမှုအကုသို့တွေလောက်တာကအကုသို့ပဲအဲဒါကြောင့်မို့ဥဒုဆိုတဲ့ဖြာကြတာတရားနေလို့ အကုသိုလ်ကိုလည်းကျေစုပြုတယ်ဒါကြောင့်ဗျာဒိတာသုံးချက်ထံဝင်သွားတယ်အဲ့ဒါကိုပြောတာပါဒါကဘုန်းကြီးတို့ဥတုဥပနိတယပစ္စေနာပစ္စယဥတုကဗျာဒိတာတရားနော်ဗျာဒိတာတရားနဲ့ကုသိုလ်ဗျာဒိတာလည်းဖြစ်မယ်ကုသိုလ်လည်းဖြစ်မယ်အကုသိုလ်လည်းဖြစ်မယ်ဒါပြီးသွားပြီနောက်ကဘောဇနဘောဇင်ဆိုတာစားစရာစာဟာရနော် ဟောစဉ်စားစားဗျာဒလို့တာမဟောလိုက်မသိမှဆိုလို့ဘုရားတိကျထုတ်ဟောဟောစဉ်အစားစားကောင်းကောင်းစားနေရင်စိတ်ချမ်းသာတယ်စိတ်ချမ်းသာတော့ကိုယ်ချမ်းသာဖို့ဖြစ်တော့ဗောဗျာအဲ့ဒီခါကျရင်ဟုတ်လားဘာဖြစ်လာလဲနောက်ကကိုကဒီဘောစဉ်စားစရာကောင်းကောင်းဘောစဉ်ဘောစဉ်ဆိုတာလည်းဗာလဲအဲကို ကိုချမ်းသာတဲ့စိတ်ချမ်းသာတယ်ဘောဇင်ဆိုအစာစာကိုကောက်ချက်ချရင် အစာစာပေါ့အစာစာကကာယကဒုက္ခဖြစ်တယ်စေတသိက်ကဒုက္ခဖြစ်တယ်ဆိုဘောဇင်ဆိုတာစာစာပြကတာပဲနော်ဒီကာယကဒုက္ခစေတသိက်ကဒုက္ခဖြစ်တော့နောက်ကရှေ့ကကာယကဒုက္ခဖြစ်နောက်ကကာယကဒုက္ခဖြစ်မှာစေတသိက်ကရှေ့ကကာယကဒုက္ခဖြစ်နောက်ကကာယကဒုက္ခဖြစ်မှာ ပြကတာအကြောင်းပြီးပြကတာဖြစ်တာအစာစာဆိုတာဟောမစားမကောင်းတဲ့စားစားတွေ စနေရင်ဟိုကလေးလေးတွေဆိုကိုယ်မချမ်းသာစိတ်မချမ်းသာချက်ချင်းတုံ့ပြန်ကောင်းတာလေးစားရင်ဟောကိုကိုလည်းချမ်းသာစိတ်လည်းချမ်းသာရဲ့မူရလေးတွေပြန်လူကြီးတွေကတော့ဟန်ဆောင်ပန်းဆောင်ဖြစ်နေတော့တိတ်မသိတာဒီတော့ကာယကဒုက္ခစေတသိကဒုက္ခဆိုတဲ့ဗျာကရတရားပေါ့နော်ကာယဒုက္ခဒီစေတသိကဒုက္ခဖြစ်စေတာအစားအစာဗျာကရတရားက နောက်ကကာယကဒုက္ခစေတသိကဒုက္ခကို ဖြစ်တဲ့အပြာဒတရားကိုကျေစုပြုတဲ့အတွက်ပြာဒတရားအပြာဒတရားကိုကျေစုပြုတယ်ဒီလိုမှတ်ထားမယ်ဒီဘောဇင်ဆိုတာလေဘုန်းကြီးတို့ကောင်းတာမကောင်းတာဆိုတာတော့ကိုယ့်ရဲ့စိတ်ပေါ်မှာမူတည်တာပေါ့နော်အဲဘုန်းကြီးတို့လူမျိုးတွေဆိုရင်ဟုတ်လားငပိရေတို့ပုံကြီးကြီးတို့ဆိုရင်ဟုတ်လားအမြင်ရပဲနှစ်သက်ဆရာကောင်းဒါပေမဲ့ကိုယ်ကကောင်းတယ်လို့သတ်မှတ်ထားတော့ကောင်းနေတာပဲ နော်တယောက်နဲ့တော့မတူဘူးပေါ့နောက်တိုင်းသားရဲ့ချီစစ်ပါညာပေါ့သူကဒါအကောင်းသမန္တာဟိုကဘုန်းကြီးတို့ကြမကြိုက်တော့မကောင်းသူကကြိုက်တော့ကောင်းတယ်အဲ့ဒါမျိုးပေါ့ကောင်းတယ်မကောင်းတာဆိုတာကိုကြိုက်တာမကြိုက်တာပေါ့ဒါမျိုးပါမဟုတ်တည်သွားတော့နော်အဲ့ဒီမှာလေဒီကြိုက်တာလေးစားရရင်ကိုယ်ကလည်းချမ်းသာစိတ်လည်းချမ်းသာနေကိုမကြိုက်တာစားနေကိုယ်လည်းမချမ်းသာစိတ်လည်းမချမ်းသာဘူးပေါ့မျိုးပေါ့ တချို့ဆိုရင်ဟုတ်လားဒီစားစရာတောက်စရာလေးကိုကြိုက်တဲ့ဟင်းများမပါလို့ရောစိတ်ဆင်းကိုဆင်းဖြစ်နော်တချို့လူကြီးတွေလည်းဖြစ်ပါတယ်ဘုန်းကြီးတွေလည်းဖြစ်တာပဲနော်သူကြိုက်တဲ့စားစားမပါရင်သူကငေါကဒါမျိုးတွေဖြစ်တော့อืมအင်းဒီအဲ့မှာကြည်လိုက်ပေါ့နော်ဒီစားစာဆိုတဲ့ဇာတာတရားလေးကိုကြောင့်ကောင်းတဲ့စားစာတွေစားနေရရင်အဖြစ်လာတယ်လူဘုတန်းဖို့တရိယာလို့ ဒီစားတော့စရာလည်းကောင်းလာမယ်ဘုရားဆုံးတော့ကလာမှာပဲဒါလေးစားတော့ပြီးတော့ဟုတ်လားသီလလေးစောင့်တည်ဦးမှာပဲဒါမျိုးပေါ့ဟောတရားလေးအားထုတ်မှာပဲတမာရီကုသိုလ်တွေလည်းဖြစ်မယ်ဇံကုသိုလ်လည်းဖြစ်နိုင်မက်ကုသိုလ်တွေလည်းဖြစ်နိုင်တာဟုတ်လားကောင်းတဲ့စားစားတွေစားပြီးကောင်းတဲ့စားစားတွေစားတဲ့အခါစိတ်ကကြည်လင်နေစိတ်ကြည်လင်တဲ့အခါကျတော့တရားထုတ်တဲ့အခါအကျိုးတရားမှုတွေအများကြီးဖြစ်တာပဲ ဒါနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဒီစာရလည်းရေးကြည့်တယ်ဆိုတဲ့အကြောင်းအရင်ကတော့ဘုန်းကြီးတို့ဒီကမ္မတန်တရားထိုင်တဲ့ခါကျတော့တရားလုံးဝင်ကြိုတင်ပြင်ဆိုအဲစာကိုလည်းနောက်တော့ဖတ်ကြည့်ပါဗျာအဲ့ဒီတည်းမှာဘုန်းကြီးတို့ဘာသူကနဲ့ပတ်သက်ဘုန်းကြီးရှင်းလင်းချက်တွေရေးထားပါတယ်နော်ဘာသူက5မျိုး6မျိုးပေါ့နော်ဒီချိုကျန်က5မျိုးပြတယ်ချိုကျန်က6မျိုးပြတယ်တရားထုတ်တဲ့ခါကျဒီဘာသူကတွေ ပြည့်စုံနိုင်ကောင်းတော့ဘာဒုက္ခတွေပြည့်စုံမှုမရှိဘူးဆိုရင်တော့သူကတရားတို့ကတော့ဆင်မပြေဘူးပေါ့နော်အဲတော့ဘာဒုက္ခနောက်လေကိုယ့်ကိုယ်လည်းဖတ်ကြည့်ပေါ့နော်လောလောဆယ်တော့ဘုန်းကြီးကြံမြင်ပြောမယ်ဘာဒုက္ခကစိတ်တဘာဒုက္ခတရားတို့တွေကစိတ်ကလည်းချမ်းသာနေစိတ်မချမ်းသာနေတရားအထုတ်လို့စိတ်ကြည်လင်းနေမှာအဲကြောင့်ဘုန်းကြီးတို့ကတရားထုတ်တဲ့ကမှာဘုရားကုံတော်ပွားခိုင်းတာအကြောင်းရှိတယ် စိတ်ကြည်လင်မှုစိတ်ချမ်းသာဖို့ဘုရားကုံတော်ဘုရားစိတ်ချမ်းသာနေမှတရားအထုတ်လို့နော်ကိုချမ်းသာမှုတရိရဖာတုကလည်းရှိရမယ်ဘဏ္ဍကိုတောက်နေတာတင်းနေတာမျိုးအတင်းကြီးထိမ့်ချုပ်ပြီးလောက်တာမျိုးဒါမျိုးကြောင့်မဖြစ်နိုင်တမာရိမရပဲနဲ့အတင်းကြီးကိုဒီမျိုးခွေထိုင်ခိုင်းတာမျိုးမဖြစ်မနေအတင်းကြိုင်မှတ်ခိုင်းတာမျိုးကိုမှမချမ်းသာတာကြီး အဲဓမ္မကြီးဖြစ်ဖို့မလွယ်ဘူးတရိဒဘာသူကလည်းဖြစ်ရမယ်ဆိုဘုရားဓာတ်ရဟောတော့အာရဘာသူကကိုစားကျင်တာလေးလည်းစားရမှာကိုစားကျင်တာမစားရရင်လည်းပဲအာရဘာသူကမဖြစ်ရင်လည်းပဲတရားမရနိုင်နောက်ဒေနာတနဘာသူကတိတ်ဆိတ်ငြိမ်သက်တဲ့နေရာမျိုးကြောင်းမျိုးတို့တပြည့်လူလုတဲ့အတန်မျိုးတဘာဝကြီးတာငှက်တာမိုးတာလေးတာပြတ်တာရှိဘူး ကာသံယထာသံလင်းသံမိဇသံလူလုတ်တဲ့အတန်တွေဘာမှအဆင်မပြေဘူးအဲ့တော့တေနန္ဒနာဘာသူကဆိုတာအဲ့ဒီလူလုတ်တဲ့အတန်မျိုးတွေမရှိတဲ့တိတ်ဆိတ်တဲ့ငြိမ်သက်တဲ့နေရာမျိုးရပါတယ်။ဤတံမိုးတံလေးတံတဘာဝတွေရတယ်။ပုဂ္ဂလဘာသူကဒါသိရေးကြည့်တယ်။အခုချိန်မှာတော့ဘုန်းကြီးတို့ယောဂဆိုရှိတော့တရားစခန်းတွေဘာတွေကြောင်းကန်တွေမှာမလုံနိုင်သေးဘူးပေါ့ လုံနိုင်သေးတော့ကိုယ့်အိမ်ကိုယ်ပဲအခုလိုစူးနေတယ်တရားအာအထောက်ကြနေကြထိုင်လောက်ကြတော့အဲ့ဒီခါမှာကိုမိသားစုဆင်ကျင်ဆင်ပြေဖို့ရည်ကြီးတယ်စိတ်မပြေရင်သူကနောက်ဆက်ပေးလိုက်ဘယ်လိုကိုကအထုတ်လို့မကောင်းဘူးပုဂ္ဂိုလ်ပုဂ္ဂလဘာသူကယောဂီယောဂီချင်းချင်းယောဂီချင်းချင်းလေသူလည်းတရားထုတ်ကိုလည်းတရားထုတ်ဒါမျိုးပေါ့သူ့အမြင်နဲ့ကိုကမြင်ခတ်ကိုအမြင်နဲ့သူကမြင်ခတ်ဆို ဘယ်နဲ့လုပ်တရားကြမှာအထုတ်လို့မရဘူးတိခါစိတ်ခွန်းလို့စိတ်မေကိုပိုးရတော့နော်ကိုမိသားစုပဲဖြစ်ဖြစ်စုနဲ့ဖြစ်ဖြစ်ဒါအရေးကြီးတယ်ဗျနော်အဲ့ဒါပုဂ္ဂလဘာသူကဘုန်းကြီးဘုန်းကြီးချင်းချင်းလူလူလူချင်းလူနဲ့ဘုန်းကြီးဘုန်းကြီးနဲ့လူဘုန်းကြီးတွေဘုန်းကြီးတွေဆိုတာလေတဘာရတာနာပြုလို့မှမရမယ်နဲ့ခုခေတ်ဆိုရင်ဤပညာတွေထုံကားတော့ဘုန်းကြီးတွေဘာတွေဘလို့မှဒီလိုမလုံနိုင်ဘူးကိုလည်းဒီဤပညာတွေမကျွမ်းကျင်ဘူး နော်ဒီမှာဒကာကြီးတွေခုကျွမ်းကျင်ပညာရှင်တွေပေါ့ဒီနားလေးဆိုဘုန်းကြီးနာမှာဆိုကောင်းနေဦးတို့ကိုကြီးရှင်တို့အများကြီးပေါ့နော်အနေဝေတို့ကိုစောထေးတို့ခုနတော်မှာဒီမိမိတကူထက်ခိုင်းတော့မလောက်တာတို့သူတို့ထက်ကဒါမျိုးပေါ့ဒါအဆင်ပြေးနေမှာလေအဆင်ပြေးမှဒီဟာလက်တွဲလုပ်လို့ရတာဟုတ်အဆင်မပြေရင်ဒီလိုလက်တွဲပြီးလုပ်ရမယ်စူပေါင်းပြီးလုပ်ရတယ်လို့ငါဘယ်လိုမှမဖြစ်နိုင်ဒါပုဂ္ဂလဖာသူက ရဟန်းရဟန်းချင်းချင်းလူလူချင်းချင်းရဟန်းနဲ့လူလူနဲ့ရဟန်းရဟန်းတော်များပဲသာနာပြုတယ်ဆိုတော့ကိုယ်တယောက်တည်းပြုလို့မရဘူးနော်ဒီလိုတရားဓမ္မတွေကတိုင်ဝမ်ပြီးမှလုပ်နိုင်တယ်ဘုန်းကြီးမနေတရားဘလောက်ပဲပြနေပြနေတရားဘလောက်ပဲဟောနိုင်ဟောနိုင်သူတို့ပံပိုးမှုမရှိရင်ဒီခေတ်ဆိုကိုယ်နေရာကိုပဲလာလို့လွယ်မလဲဘုန်းကြီးရဲ့နေရာပဲလာလို့လွယ်မလဲတခြားနိုင်ငံတွေပဲလာလို့ရအောင်အဲ့ဒါမျိုးပေါ့သူတို့အကူအညီပေးလို့ရတယ် ပုဂ္ဂလောပိဥပနိတ္တပစ္စေနာပစ္စယောမန္တောကြအဲ့ဒီမှာဘုန်းကြီးတို့ပုဂ္ဂိုလ်လည်းလိုတယ်နော်ဥဒုဖာတုကရာသီဥဒုမြတ်တောင်းလိုတယ်ပူလုံးအားကြီးနဲ့အထုတ်လို့မရဘူးတလောဟုတ်လားဘုန်းကြီးကွန်ပျူတာပူလုံးအားကြီးတော့ဟမ်ဒီမှာ agonization နဲ့ထည့်မတာဟိုတစ်နှစ်မှလည်း၃၄ရက်လောက်တစ်ပတ်လောက်ပူတာဆိုတော့လည်းလောက်ထားဘူးနော်အဲမျိုးပေါ့အေးလုံးအားကြီးနဲ့သိမရဘူးအဲမျိုး ခေလိုအကြီးခန္ဓာကိုယ်ခန္ဓာအပရိသမီတာမက္ကပါဠိတော်မက္ကပါဠိတော်တော့မဟုတ်ဘူးရထကရာမှာတွေ့ဘုရားဓမ္မပဒတို့ဘာလို့ကြတော့ဒီ၅ခုပဲပြထားဒီပရိသမီတာမက္ကပါဠိတော်ရဲ့ထကရာဘောဒီမှာထကရာထတဲ့စာမျက်နှာ210ခုအဲ့ဒီမှာじゃအများကြီး6မျိုးလုံးပြတယ်အဲ့ဒီထဲမှာဘုန်းကြီးကဘာတခုလောက်ပြောချင်တာလဲဆိုတော့ဒီ6ခုလုံးနဲ့ဆိုင်တဲ့ ဒါလေးတခုပြောမလို့ဘုရားရှင်ကဘုန်းကြီးတို့တာဝတိမြို့စေတုံးကျောင်းမှာတရင်သုံးနေတဲ့ချိန်တန်ခါပါ60ဝါစုကာလမှာဘုရားကြီးကနေတရားတွေတော့ဘုရားရှင်လက်ထက်ကတော့သရတရားနဲ့ဝေချတော့ဗျဘုန်းကြီးတို့ခက်လို့မဟုတ်ဘူးခုခေတ်ကတော့နိစ္စမှုနဲ့ဘုန်းကြီးတို့ဆိုလည်းနိစ္စမှုနဲ့ဝတ်ခဲ့တာပါငငယ်တော့သရတရားနဲ့ဝတ်တာမဟုတ်ဘူးဘုန်းကြီးဖိုးကဘုန်းကြီးအကိုကဘုန်းကြီးဒီလိုနဲ့နိစ္စမှုနဲ့ဝတ်လာတာ ဘုရားရှင်လည်းတကားလို့မဟုတ်တကယ်ကိုတရားတရားနဲ့နော် ကြည်လိုက်ရှင်သူဝီရီလောင်းလေးတို့အများကြီးပေါ့ကိုရင်လေးတွေငငယ်ရွယ်နဲ့တရားတရားတွေနဲ့ဝတ်တောင်းကတရားတွေနဲ့ဝတ်လာဒါကြောင့်တရားတွေမြန်မြန်ရကြရဟန်းအပ60ဟာသင်္ကန်းဝတ်ဝိနည်းတွေသင်ဝါစုကာလမှာဘုရားစရာတရားတွေတောင်းပြီးတော့ကောသလနိုင်ငံသူ့နိုင်ငံနဲ့မှာတောင်ကြီးတစ်ခုကျအဲတောင်ချေရင် အဲ့ဒီရွာကြီးတရွာကြီးအဲ့ဒီဘက်ကိုထွက်လာကြထွက်လာပြီးတော့အဲ့ဒီရွာရောက်တော့ဆုံးခံတော့ဆုံးခံတော့ရွာရဲ့ကြီးကဲရွာနာမည်မာတိကရွာကြီးကဲရဲ့မိခင်မိခင်ကမာတိကရှေးလုံးကကျတော့သားကမာတိကဆိုအမေကိုမာတိကမာတာအဖေကိုမာရိကပိတာဒီလိုခေါ်တာနဂုလပိတာနဂုလမာတာအဲ့ဒီလိုလိုပါအဲ့ဒီတိုင်း ဒီမှာလဲမာရိကရဲ့အမေကိုမာရိကမာတာလို့ခေါ်တယ်ဒီကမာကြီးကဒီဘုရားတရားတန်ခါမှာယုံကြည်တယ်ကြည်ညိုတယ်တန်ခါပါ60ရွာတဲ့ဆွမ်းငံကြွာလာတော့ဆွမ်းနေကလူကြောင်းကြုံမိတယ်ပေါ့ရဟန်းတော်များပါ မိတ်လဲဓမ္မကြီးဒီတရားထုတ်ဖို့တင့်တော်တဲ့နေရာရှားနေကြတာအာအဲ့ဒီလိုဆိုရင်ရှင်ဘုရားဒီတောင်ချေရင်မှာတရင်သုံးပါလားတိတ်ဆိတ်တယ်အဲ့ဒါဆိုတပီလိုလိုလေရွာသားတွေလည်းကုသကောင်းမှုတွေဖြစ်တယ် ရှင်ပြားတို့အတွက်နေရာထိုင်ခင်းနေလည်းဒီလိုရှေးတုန်းကတော့တပားကြောင်းလေးတွေအရာနဲ့ဆောက်လုပ်ပြီးတော့ရာသူတို့ကသိကျမ်းတဲ့ဘောမရှိဘူးအလျှောက်ထားပြီးတပားကြောင်းလေးတွေဆောက်လို့လူသားနေပေါ့အဲ့မှာပါ60တရင်သုံးအဲ့မှာတန်ဃာတွေကဘာလုပ်လဲဆိုဝါဆိုတဲ့နေ့ခုတော့ဝါတော့ကျွတ်တော့ဝါဆိုတဲ့နေ့မှာမထေကြီးကနေတန်ဃာများကိုမိတ်နေရှင်ပြားတို့ဒီပြေတို့ကဘုရားရှင်တွေကနေတရားတွေ ကမ္မထာနေတရားတွေကမ္မထာတရားတွေယူလာပြီးတော့အထုတ်ကြတာဖြစ်တယ်ပေါ့ပေါ့ရော့ရော့လုံးလုံးမဖြစ်ဘူးတကယ်ကို အထုတ်ရမယ်ဒီလိုလိုဆုံးခံခြင်းညနေပိုင်းမှာဒီအကြီးဆုံးမထေရထချင်းကပ်ပြီးတရားတွေဆွေးနွေးကြတာပေါ့အဲ့ဒီချိန်လောက်ပဲ အတူတူနေကြမယ်ကြံတဲ့ချိန်မှာတပားတွေတည်င်းသုံးရမယ်တကယ်လို့ကျမ်းမာရေးမကောင်းလာရင်တော့ဟုတ်လား ကြောင်းအလေကောင်းတော့မှတုံလို့ပါလို့ရှိတော့မှအချက်ပေးစရာတုံလို့ပါလို့ခေါက်စရာအဲ့ဒါမျိုးထားတယ်တကယ်လို့တကုတရားကြောင်းနေမကောင်းတာဖြစ်တကုတရားရေးကြောင်းဖြစ်လာရင်ဒီတုံခေါက်ပြီးကြောင်းချပါဉာဏ်နဲ့တန်ခါတွေကအဲ့ဒီမှာ ဆောက်ရှောက်ကြလိမ့်မယ်ကုညီပေးလိမ့်မယ်အဲ့လိုဂတိကောကိုထားပြီးတော့တရားတွေကိုတကယ်ကြိုးကြိုးဆဆကျင့်ကြတယ်ပေါ့အထောက်ချတယ်ဒီနေ့ညနေပိုင်းချိန်ပေါ့ ဓမ္မကြီးကလည်းဒီဘာသာရေးတွေပါလေးလာထားတဲ့ကညနေပိုင်းအိမ်မှာဖြောရည်တွေပါလို့ဟောတန်ခါတော့ရှင်မြတ်တွေသွားကောင်းပါမယ်သူ့ရဲ့အိမ်မှာရှိတဲ့ခိုင်းနေကြကလေးတွေခေါ်လာပြီးတော့ဖြောရည်တွေမှာထန်လာပြီးအကြောင်းရောက်ကပ်ဖို့လာတော့တန်ခါတွေကနေပိုင်းမှာကျတော့ကိုယ်နေရာတွေကိုအသီးသီးခွဲပြီးတရားတွေကျင့်သုံးနေကြတော့ဓမ္မကြီးကဒီလိုညနေပိုင်းတခါမှမတော်ဘူးသူကအိမ်လာကတ်တာတော့ပဲသိတော့ အဲ့တော့တမရီဘယ်ရောက်သွားလဲဆိုဒီမှာကြောင်းမပြတ်သွားလာတဲ့အိမ်မှာဝေယဝဆလုံးနေလူတယောက်ဘောကဒီတုံးကိုခေါက်လိုက်တန်ခါလေးကြွလာလိမ့်မယ်တုံးကိုခေါက်လိုက်ဒီကရအဲ့တော့မရရေချောင်းကြီးလို့ခေါက်တာပဲဆိုပြီးတော့အတီးတီးတဏှာတဏှာစီကြွလာကြဓမ္မကြီးနေနေသူကစိတ်ထဲမှာစိတ်မကောင်းဖြစ်သွားအော်မနေ့ကဆုံးကံကြွတာတန်ခါလေးတူတူကြွလာကြတယ်အခုကြတဏှာတစ်ပါးတစ်ပါး ကြွလာတယ်သူစိတ်တော်မှာတာကနဲ့တန်ခါတွေပေါ်မှာတာသဘောမျိုးလေးလေးကြီးနေဘာကြောင့်မို့ငါတာတန်ခါတော်များရံဖြစ်ထားလို့များလားတပါးတနေရာကြီးကြွလာကြပါညာအလေကောင်ရောက်အကုန်လုံးရောက်လာတဲ့ချိန်မှာတပါးစီကြွလာရင်အကြောင်းကိုမေးတာဟုတ်အဲ့တော့သူတို့ကရိကဝတ္တထားတဲ့အကြောင်းဘုရားကြီးကတရားလာယူယူတရားယူပြီးလာခဲ့တဲ့အတွက်ကြင့်ကြနေတဲ့အကြောင်း အဲ့မှာမေးတော့ရှင်ပြမြတ်ကဗာတရားတွေအထုတ်နေကြတယ်အဲ့မှာဘုရားဗာပြီးလဲ32ခုထပ်ကရှုနီးဒါအလုံးသိပြီဒါဘုန်းကြီးတို့သင်္နာမှာဒါမကြခဏသင်ပေးနေ32ခုထပ်ကစီပြန်ပြီးတော့ဘာလုပ်ရမလဲသမာဓိတွေအကောင်ခန္ဓာကိုယ်ကြီးပြင်းပြင်းသမာဓိတွေအကောင်လာတဲ့ကဝိပဿနာပြောင်းရှုဒီခန္ဓာကိုယ်ကြီးရဲ့ဒီမှာတော့ပျက်စီးခြင်းသဘောဆိုအိဋ္ဌသဘောလောက်တယ်ပြောတယ် နေစာသဘောဒုက္ခသဘောနာတာသဘောမြင်အောင်ရှုရအောင်အဲ့လိုရှုအကြောင်းဓမ္မကြီးကိုပြောပြအဲ့တော့ဓမ္မကြီးကဘာပြောလဲရှင်ပြအဲ့ဒီလိုဆိုရင်တပည့်တော်တွေကိုတပည့်တော်တပည့်တော်မအောင်လည်းသင်ပေးပါလားအဲ့တော့ရဟန်းတော်ရှင်မြတ်များကစွန့်နိုင်တဲ့အရှင်မြတ်တစ်ပါးပါးကဒီဓမ္မကြီးကို32ခုတသာရှုနေသည်ဝိပဿနာပြောင်းရှုနေတဲ့စနစ်တကျသင်ပေးလိုက် ဓမ္မကြီးကအဲ့ဒီချိန်ကနေစပြီးတော့သူ့အိမ်မှာအမျက်မပြတ်ရဟန်းတော်များလို့ကြိုးကြိုးဆဆလောက်တာသူကရှိကလည်းပါရမီတူးရှိခဲ့တဲ့ပုဂ္ဂိုလ်ဆိုတော့ဘာဖြစ်သွားလဲဆိုရဟန်းတော်များအရင်ပေါ့ဒီဝါရီကာလမှာအနာဂတ်ဖြစ်ပါ အနာဂတ်တာမနာဂတ်မဟုတ်ဘူးပြသူကပရိသမီတာ၄ပါးအဘိညာဉ်6ပါးနဲ့တကွပရိသမီတာ၄ပါးဘိညာဉ်နဲ့တကွအနာဂတ်ဖြစ်မဲ့ရနဲ့တမန်နဲ့ဒီ ပရိသမီတာလေးပဲမေး6မိနစ်ခါတန်ရအဲ့ဒီမှာသူကဒီနာဂာယိဗလသမပါတိဝင်စားဝင်စားပြီးမှထထပြီးတော့နောက်ပိုင်းရဟန်းတော်များသူကဒိဗ္ဗစေကိုပင်ရင်နဲ့လှန့်ကြည့်တယ်လှန့်ကြည့်တော့ရဟန်းတော်များတရားရမရဘူးဒိဗ္ဗစေကိုအပင်ရင်နဲ့လှန့်ပြီးတော့ကြည့်ကြည့်တဲ့ကာယရဟန်းတော်များမှာတပါးမှတရားမရသေးဘူးတရားမရသေးတဲ့ခါကျတော့ဒီမကြီးကဘာဆက်ကြည့်လဲဟော ဒီရန်တော်များတရားရနိုင်မရနိုင်ဆက်ပြီးကြည့်တယ်ပေါ့ဗျာသူတို့ကတရားဘာဇံပိုင်းသွားတဲ့ပုဂ္ဂိုလ်လဲဘာဇံသမารီမှမရသေးဘူးဝိပဿနာသွားရှုမှတ်တဲ့ပုဂ္ဂိုလ်လဲဘာဉာဏ်ဝိပဿနာဉာဏ်မှမဖြစ်သေးဘူးအဲဒါပြောရဲဆက်ကြည့်တယ်ဟောဒီပုဂ္ဂိုလ်များမညာပုံညာရနိုင်တဲ့ဟုတ်ပါရမီရှိမရှိကြည့်လိုက်တော့မညာပုံညာရနိုင်တဲ့သူတို့မှာအခြေအနေရှိတယ်သိတယ် သိပြီးတော့ဆက်စဉ်းစားတယ်ဒီရဟန်းတော်များဟာဘာကြောင့်ကိုတရားများလဲဟုတ်လားသူတို့မှာတိတ်ဆိတ်တဲ့ငြိမ်သက်တဲ့နေရာသေနာတနာနော်ခုနသေနာတနာပြီဟုတ်ဥပါနေတယ်သူတို့ငြိမ်သက်တိတ်ဆိတ်တဲ့ငြိမ်သက်တဲ့လူလုံးတဲ့တန်နေမရှိတဲ့နေရာမျိုးမရလို့လားဒါလှန့်ကြည့်လိုက်ပေါ့သေနာတနာဘာသူကဖြစ်မဖြစ်လှန့်ကြည့်လိုက်တော့အเจ้าကလည်း ဟုတ်လားလူတန်သူတန်တိတ်စိတ်လူလုံးတဲ့တန်နဲ့တိတ်စိတ်သဘာဝကျင်းလက်တန်မဲ့တော်တဲ့တောင်းနေရှိလို့ဟောဒါလည်းပြည့်စုံနေတာပဲဒေနာတနာဘာတုကလည်းဖြစ်နေတာပဲနောက်ပုဂ္ဂလဘာတုကလှန့်ကြည့်လိုက်ရဟန်းတော်တွေချင်းချင်းတစ်ပါးနဲ့တစ်ပါးဆင်ပြေလားဟောတစ်ပါးနဲ့တစ်ပါးလည်းအကုန်လုံးကိုတရားကိုလုံနေကြတာတစ်ပါးတစ်ပါးလည်းဆင်ပြေညီညွတ်နေပါလားပုဂ္ဂလဘာတုကလည်းဖြစ်နေပါလား နော်ပုဂ္ဂလကဘာသူကဖြစ်မယ်သေနာတရကဘာသူကဖြစ်နေစိတ္တဘာသူကစိတ်ချမ်းသာမှုဆိုတာဖြစ်တာပေါ့ဗျာချင်းချင်းစင်ပြေညီညွတ်နေရင်စိတ္တဘာသူကဖြစ်တာစိတ္တဘာသူကဖြစ်ရင်ပရိရဘာသူကကိုချမ်းသာမှုလည်းဖြစ်တာပါနောက်ဥဒုဘာသူကနော်တောတဲ့တောင်နဲ့သူတို့နေတဲ့တောတဲ့တောင်တွေကြောင်းနေ ရာသူတို့ကလည်းမြတ်တာနဲ့သွားတွေ့တော့ဥဒုဖာတုကလည်းဖြစ်တာပါပဲတကုတကုပေါ့လေဒီမှာကြီးကသူ့ရဲ့ဒေဝစကုပညာဟောတခြားပညာတွေရောဆင်ញင်သုံးသပ်ကြည့်နောက်ဆုံးဘာသွားတွေ့လဲအာဟာရအဖာတုကခုနဘောဇနံဥဒုဘောဇနံပြီဆိုတာတော့အာဟာရဖာတုကဖြစ်မဖြစ်လန့်ကြည့်လိုက်လန့်ကြည့်လိုက်တဲ့အခါကျန်တဲ့ ဘာသူကတွေဖြစ်တာတွေ့ပေမဲ့ဒီအာရဘာသူကမဖြစ်တာသွားတွေ့ရဘာမျိုးလဲဆိုပုဂ္ဂိုလ်မျိုးမျိုးဇက်မျိုးမျိုးရှိတာကိုချိုးကအချင်းလေးဖုံးပေးခြင်းနဲ့ချိုးကချိုးလေးဖုံးပေးခြင်းချိုးကခါလေးဖုံးပေးခြင်းနဲ့ဒါမျိုးဖြစ်နေချိုးကရာဟုပူပူနွေးနွေးလေးချိုးကလည်းချိုးဟုတ်လားတခြားအရေးတော့ပူပူနွေးနွေးဒါမျိုးလေးဖုံးပေးခြင်းအဲ့ဒါတွေမြင်သွားတဲ့အခါကျဓမ္မရလည်းတတ်နိုင်တယ်ဘာလို့လဲလဲခါတိုင်းလို့ဆုံးမလောက်တော့ဒီ ရတာ6မျိုးပြည့်စုံချက်တယ်ပြည့်စုံချက်ပြီးတော့သူပကာနိုင်ထားပြီးတော့အကခံပြီးတော့အဲရှင်ပြားများအိမ်ပဲ့ပဲ့ပြီးတော့ရှင်ပြားများ လိုရှိတာများအလိုရှိလို့ဘုံမိတော်မူပါကနိုင်တော့ပေါ့အဲ့မှာဉာဏ်တော်များကိုလိုချင်တဲ့အစားတောက်တွေစားတောက်ပြီးနေရတဲ့တွင်စိတ်ချမ်းသာမှုစိတ်ချမ်းသာရကိုချမ်းသာမှုလည်းရအဲ့ဒီလို ဓမ္မကြီးထောက်ပံ့ပေးတဲ့အစားတော့ဥဒုဘောဇင်ပေါ့နော်ဒါဘောဇင်ပေါ့စိတ်ကြည်လင်မှုရတော့32ခုတတရှုမှတ်တခါမှာတမာရိယတမာရိယဝိပဿနာဆက်ပြောင်းရှိလို့ဝါကျုခန္ဒီချိန်မှာပဲဒီယန္တာပါ6ယဟန်ပါ60ဟာပရိသမီတာ၄ပါးနဲ့ယဟန္တာ ဖြစ်တော်မူတာပါပဲဒါဘာကိုပြောချင်တာလဲဆိုတော့ ဝဇနာမိနော်အကုန်လုံးပါသွားတော့ဗောနော်ဒီရဟန်းတော်များဥတုမြတ်တာမှုလည်းပါတယ်ဘောဇင်မြတ်တာမှုလည်းပါတယ်ပုဂ္ဂိုလ်ချင်းချင်းမဲ့မြတ်တာမှုလည်းပါတယ်ပုဂ္ဂိုလ်ခေါင်းဗောနော်နော်ပြောလို့ရတယ်ဘောဇင်ဘောဇင်ကိုမိပြုပြီးတော့ရဟန်းတော်များဟာကုသလို့စားခြင်းနဲ့ဖုံးပေးခြင်းနဲ့ဘောဇင်ကိုမိပြုရတဲ့အတွက်နောက်ကမဉ္ဇဉ်ဖုံဉ္ဇဉ်ဗောနော် ကုသိုလ်ပေါ့လေမညာနေရအောင်အထုတ်တဲ့အတွက်ဥပါနေတရားဓမ္မရဲ့စတော့နော်ကြာရတရားအကြောင်းပြုပြီးတော့နောက်ကကုသိုလ်မက်ကုသိုလ်တွေရတ္တမက်ကုသိုလ်တွေရပါတယ်ဒါဘောဇနာပြုဥပါနေတရားပစ္စည်းနာပစ္စည်းရောဒါမျိုးပြောင်းနိုင်ပါတယ်နော်ဒါကဘောဇနာပတ်သက်ပြီးနောက်ပုဂ္ဂလောနော်ပုဂ္ဂလောသွားကြအောင်ပုဂ္ဂလောဆိုတော့ဒါကတော့ပညာပေါ့ဗျာ နော်ပုဂ္ဂလောမပြောခင်ဒီမှာလဲဘာပြောလို့ရလဲဆိုဘုံညပုဂ္ဂလောနောက်မှတာသေနာတနာဒုနတစ်ဆက်တည်းပေါ့ဥရုလိုဘောဇင်းလေးဆိုတာလဲပြာကရတရားကြီးနော်သေနာတနာသေနာတနာကြည်လိုက်သေနာတနာအကြောင်းအရာနေရာဒီအကြောင်းအရာနေရာပေါ်မှာနေလိုက်တဲ့အခါကျကိုချမ်းသာတဲ့စိတ်ချမ်းသာတဲ့ကိုချမ်းသာတဲ့စိတ်ချမ်းသာတဲ့ဒါပြာကရတရားပဲနိကိုချမ်းသာမှုစိတ်ချမ်းသာမှုဖြစ်စေတတ်တဲ့ သေနာတနာပြာကရတရားနေပြီးတော့နောက်တော့ကိုချမ်းသာမှုစိတ်ချမ်းသာမှုတွေထပ်ဖြစ်စီတော့ဟိုကိုချမ်းသာတဲ့နေရာလေးတိုင်းကိုကဆက်ချမ်းသာတာစိတ်ချမ်းသာတဲ့နေရာလေးတိုင်းနေရောစိတ်ကလည်းစိတ်ပြီးဆက်ပြီးချမ်းသာနေဒါပြာကရပြာကရကြောင့်ပြီးပြာကရဘောပုရိမာပုရိမာပြာကရဓမ္မပစ္စည်းမနာပစ္စည်းပြာကရဓမ္မနာဥပါနေတပစ္စည်းနာပစ္စည်းဟမ်အဲဒါကြောင့်သေနာတနာတို့ဥဒုတို့ဘောဇင်တို့ ဒါတွေဟာပညာမဟုတ်ဘူးပရမထတရားတွေဒီလိုမှတ်တာဟောကြောင်းအိယာနေရာပေါ့နော်အိယာနေရာကောင်းကောင်းလေးရရင်ကိုယ်ကတရားအထောက်အထားလည်းစင်ပြေတယ်တိတ်ဆိတ်တဲ့ငြိမ်သက်တဲ့နေရာလေးရနေရတော့တော့ကုသိုလ်လောကတော့စင်ပြေတယ်အတန်နေစူးညံနေတဲ့ကုသိုလ်လောကတော့စင်မပြေဒါနကုသိုလ်လောတော့သီလကုသိုလ်လောတော့ဘာဝနာကုသိုလ်ကြိုက်တာလောက်ပါမယ် တိတ်ဆိတ်တဲ့ငြိမ်သက်တဲ့နေရာရာနေကုသိုလ်ဝါဒနာပါတဲ့လူကတော့ကုသိုလ်တွေဖြစ်တာပေါ့အဲ့တော့သေနာသနာဆိုပြာဒအကြောင်းပြုပြီးကုသိုလ်ဖြစ်တယ်သေနာသနာဆိုတဲ့ပြာဒအကြောင်းပြုအကုသိုလ်လည်းဖြစ်တာပြီးတော့တိတ်ဆိတ်တဲ့ငြိမ်သက်တဲ့နေရာအကြောင်းပြုအကုသိုလ်တွေလောက်တာဒါမဲ့ခိုးမယ်လိမ့်မယ်မဟုတ်တာတွေလောက်မယ်ဒါမျိုးပေါ့အဲဒါကြောင့်သေနာသနာအကြောင်းပြုရတဲ့လိုပုံကိုကြတော့အကုသိုလ်ဖြစ်တယ်ဒီလိုမှတ်ထားနော် ပြီးမှပုတ်ကလောပြီးပါမယ်နော်ပုတ်ကလောဆိုတာတော့ဒါပုတ်ကိုဆိုတာရှိမှဖြစ်တာဟုတ်နော်တရားရဲ့တရားတွေကယုံနာတရားတွေပဲရှိတာပုတ်ကိုလို့ပြောလိုက်ရင်တော့ဒါပညာပဲပေါ့ငါတို့ကယောက်ျားမိန်းမပုတ်ကိုဒါပညာတွေပဲဒါဒီပုတ်ကိုဒါပရမခုနပြောခဲ့ပညာဝါဒကြတော့ဒီပုတ်ကလောပြီးမဟောဘူးဒီမှာပဲဟောထားတယ် ပညာဝရကြပါလို့လဲပရမတ္ထတတ်တက်ကြီးဟောထားတဲ့နေရာဖြစ်တဲ့အတွက်ပညာဝရမှာပုဂ္ဂလောပြီလို့ဟောထားဘူး။ကျန်တဲ့ဥဒုတို့ဘောဇင်တို့သေနာသနာတို့အဲ့ပညာဝရမှာဟောတာဒီပုဂ္ဂလဟောထားဒါလေးမှတ်ထားမယ်နော်။အဲ့မှာလဲသွားကြည့်လိုက်ကိုယ့်ကိုကြည့်တတ်။အဲ့တော့ဒီပုဂ္ဂိုလ်ကိုအကြောင်းပြုပြီးတော့ဘုန်းကြီးတို့ပုဂ္ဂိုလ်ဆိုတဲ့ဗျာဒါအကြောင်းပြုပြီးတော့ပုဂ္ဂိုလ်ကြောင်းပြီးဗျာဒါလည်းဖြစ်မယ်။နော်။ဒီပုဂ္ဂိုလ်ကိုအကြောင်းပြုပြီးတော့ဘုန်းကြီးတို့ ကိုချမ်းသာမှုစိတ်ချမ်းသာမှုဖြစ်မယ်ဒါကြတော့ပုဂ္ဂိုလ်ကြောင့်ပြုဥပနိဒေအပြင်တော့ဖြာကတာပေါ့နောက်ဒီကောင်းတဲ့ပုဂ္ဂိုလ်ပေါ့နော်မိကောင်းဆွေကောင်းဆရာကောင်းသမားကောင်းနော်ကိုဆရာတော်ကောင်းဒါမျိုးမိပြုပြီးနောက်ကိုမှကုသိုလ်တွေဖြစ်တယ်ဒါပုဂ္ဂလောဥပနိဒေပစ္စေနာပစ္စယမကောင်းတဲ့ပုဂ္ဂိုလ်မိပြုပြီးလည်းပဲဒါလည်း အကုသို့ဖြစ်တာပေါ့မကောင်းတဲ့မိပြီနော်အဲတော့ဗျာခုနကဒီပုဂ္ဂိုလ်မိပြီကိုချမ်းသာစိတ်ချမ်းသာတယ်ဆိုတာဒါပညာဖြာကတာပေါ့ဗျာနောက်ကဒီစိတ်ချမ်းသာကိုချမ်းသာနောက်ကစိတ်ချမ်းသာကိုချမ်းသာချမ်းသာပြင်ဗျာကတာအကြောင်းပြင်ဗျာကတာဖြစ်တာပဲစိတ်ချမ်းသာကိုချမ်းသာပညာဖြစ်တဲ့နော်ပုဂ္ဂလသဘာယဖြစ်လို့ကိုချမ်းသာမှုစိတ်ချမ်းသာမှုဒီပုဂ္ဂိုလ်ပညာကအဗျာကတာဒါက ဒီပုဂ္ဂိုလ်ပညာကဒီပုဂ္ဂိုလ်ကကောင်းတဲ့ပုဂ္ဂိုလ်ဖြစ်ပုံမှာကုသိုလ်တရားတွေဖြစ်နိုင်တယ်ဒါကြတော့ပုဂ္ဂိုလ်ဆိုတဲ့ပညာကိုကြောင်းဖြာကတာကိုကြောင်းပြုပြီးနောက်ကကုသိုလ်ဖြစ်မယ်အာဒီပုဂ္ဂိုလ်ကြောင်းပြုပြီးအကုသိုလ်ဖြစ်မယ်ဒါမျိုးတွေလည်းအများကြီးကြုံရပါလိမ့်မယ်ပြောချင်တာတော့ကလျာဏမိတ်တာရှေကောင်းခြောက်ကောင်းတမကောင်းမိတ်ဆွေကောင်းပေါင်းပြီးတော့ဘုံရောပါပြင်တာလေ ကုသိုလ်တရားတွေဖြစ်နိုင်တယ်ဆရာကောင်းမဟုတ်ဘူးမိတ်ဆွေကောင်းမဟုတ်ဘူးတန်ငယ်ချင်းကောင်းမဟုတ်ဘူးဆိုရင်အကုသိုလ်ဖြစ်နိုင်လူရတန်းတာတွေလည်းပြက်စီးနေဘာလို့လူနေမှာဘာလို့ဒီလောက်တွေစောက်တည်နေဘာလို့တရားအထုငယ်သေးတာပဲဒီလိုဖြတ်ပြလိုက်တော့အဲတော့ပုံပြီးတော့တရားနဲ့ဝေးပါအကုသိုလ်တွေပဲလောက်ဖြစ်သွားတော့အဲတော့ဒီမိတ်ဆွေကောင်းမိပြီးပြီးတော့ကုသိုလ်ကောင်းမှုတွေဖြစ်တယ်လို့ မိတ်ဆွေယုံမှမှုမကောင်းတဲ့မိတ်ဆွေမိပြီးပြအကုသို့ဖြစ်နိုင်တယ်ဒီလိုမှတ်ထားပြီးအဲ့တော့မိတ်ဆွေကောင်းမိပြီးပြီးကုသို့ဖြစ်နိုင်ပုံမျိုးအများကြီးပေါ့လေခုနကမာရိကဘုထုနဲ့တက်ဆက်တဲ့အဲ့ဒီအကြောင်းအရာလေးဘုန်းကြီးဆက်ပြောပါမယ်အဲ့ဒီထဲမှာဘာတွေ့လဲဆိုရဟန်းပါ60ဟာဝါကျုခန္ဒီကြတော့နော်သူတို့ကရဟနာဖြစ်ကုန်တယ်အရတမညာဘုံညာနေရတာမန်ရဟနာတွေပေါ့ဘူးနော်ပဏိတမိတာပတ္တရဟန္တာ ပရိသမီတာဉာဏ်၄ပါးဒါရမနေ့ကပရိသမီတာဉာဏ်လေးကြောင်းပြောခဲ့တယ်ဒီဘာ60ဆရာဝါကြုတ်တကယကမာရောနှုတ်ဆက်ဓဝိုင်းလူတဲ့တန်းနဲ့ကထိန်ဝါကြုတ်ကထိန်တန်ကန်းနဲ့လူခံဘုရားကြီးရောက်လာတရားရာကြောင်းနေလျှောက်ထားကြတယ်အဲ့ချိန်မှာ မလမကမှာရဟန်းငယ်လေးတစ်ပါးကတာမန်ရဟန်းတော်နေဒီမာရိကာဒီမာကြီးရဲ့ကျေးဇူးကြောင့်စောက်ရှောက်မှုကြောင့် သူတို့ဟာဒီတရားလူတွေရားခဲ့တဲ့ဆွဲချောင်ရှောင်းတော့ဒီကြတော့လေစိတ်ဝင်စားအဲ့တော့သွားကျင်တဲ့စိတ်ပေါက်ဒီနေရာဒီဌာနရှေးတုန်းကကျတော့ဘုန်းကြီးတို့ဒီကျက်လုံးမဟုတ်ဘူးဗျလမ်းပန်းဆက်သွယ်ရညံ့တော့အကြာကြီးလာတချို့နေရာတွေလာချီပြီးလာဘုရားကြောင်းတော့အဲ့တော့ဒီတန်ဃာတွေကကြောင်းလာတဲ့ကလာချီပြီးလာတယ်နောက်ဒီဘုရားစီရောက်ဘုရားစီရောက်တဲ့အခါကျတော့ တန်ခါလေးကခုနရန်ငယ်လေးတပါတရင်ကြတော့ဒီကြောင်းသွားရင်တော့ဘုရားစီသွားပြီးတရားတောင်းတရားတောင်းပြီးအဲ့ဒီရွာထွက်ခွာမယ်ဟောရဟန္တာတွေပြတ်ရဟန်းတော်ပါ60ဒီတောကြောင်းလေးမှာနေခဲ့ပြီမဲ့လို့သူတို့ပြန်သွားတဲ့အချိန်မှာဘယ်သူမှမနေဒီတောကြောင်းနေရလဲဘယ်ကြောင်းမဆိုဟုန်နေမိုက်တယ်နဲ့ဒီလိုဖြစ်နေတော့ဗောဗျာဟောရဟန်းတော်တွေပြန်သွားတဲ့အချိန်ရဟန်းငယ်တွေကဒီလာတဲ့အချိန်အမှချိန်ကအကြာကြီးဖြစ်နေတယ် ဒီရောက်လာတဲ့အခါကျစိတ်ကလည်းပင်ပန်းကိုယ်ကလည်းပင်ပန်းနေတဲ့ချိန်ကျရွာရောက်ရောက်ချင်းပေါ်ပြီကြောင်းနဲ့ထိုင်ဖို့တောင်မဖြစ်နိုင်တဲ့အမိုက်တွေချုပ်ပြီးဘွားအဲ့လိုဖြစ်နေတန်ရှိရလည်းမရှိအဲ့ဒီမှာသူကဘာတောင်းတာခုချိန်မှာတန်ရှင်းလုပ်ပေးမဲ့ပုံကိုရှိကောင်းပါပဲပြောလို့ခေပန္ဒလို့တောင်းတာအဲ့မှာဒီမှာရစီမံပေးတယ်ရန်တော်လေးကသူကဒေဝစကုဘိညာဘိညာတရားရလာတော့ရန်တော်လေးစိတ်ကိုပြီးတော့ဟောသွား နန်းတော်တွေတပါးရောက်နေတယ်ကြောင်းတန်ရှင်းလှုပ်ပေးလိုက်စမ်းအဲမောလာရဒီချိန်မှာဖြော်ရည်လေးတောက်ရင်ကောင်းပါပဲအကြီးကပန်းလာဖြော်ရည်တောင်းတာဖြော်ရည်လာကပ်ပြန်အဲနဲ့သူအားဒီကြောင်းမှာဖြော်ရည်ပုတ်ပေးလှည့်ထားတဲ့ကြောင်းမှာရင်းသုံးကျိန်ပေါ့နော်မနေ့လင်းလာတဲ့ခါကျတခါအာယုဆုံးခီးပန်းလာတော့အာယုဆုံးတောင်းတာဟောမနေ့ပိုင်းမှာအာယုဆုံးလေးပုတ်ပေးရင်ကောင်းပါပြီ တောင်းတာတယ်ဒီမှာရအောင်ဆိုချက်ပြပို့ခိုင်းတယ်။ဟောနေ့လယ်ပိုင်းလည်းသူကနေဆုံးကိုလည်းဓမ္မကြီးကိုယ်တိုင်ဟုတ်လားဒါပြီးကန့်ကောင်းပါပဲတောင်းတာတောင်းတလိုက်တိုင်းတောင်းတလိုက်တိုင်းပဲဓမ္မကြီးကုံစီမံပေးတယ်။စီမံပေးတဲ့နေဆုံးမှာဓမ္မကြီးကိုယ်တိုင်ချက်ပြုတ်ပြီးဆုံးနေယူလာဆုံးနေယူလာပြီးလူဒန်းဆက်ကဆက်ကပြီးပုံပေးပြီးတဲ့ချိန်မှာရန်တော်လေးကမေးပါတယ်ဓမ္မကြီး ဓမ္မကြီးဟာမာရိကမာတာလားမှန်ပါတယ်ရှင်ဗျာပေါ့ဓမ္မကြီးကသူများစိတ်အကြံကိုသိပါသလားဒီလိုမေးဓမ္မကြီးကဘာကြောင့်လဲရှင်ဗျာဘာကြောင့်မို့ဒီလိုမေးရတာလဲရှင်ဗျာဓမ္မကြီးဟာတဲ့ဥစဉ်တောက်တာတယ်တောက်တာတယ်ပြုတ်လို့ပြီးလို့ မေးရခြင်းဖြစ်ပါတယ်ဓမ္မကြီးကတော့ तू လောက်တယ်ဆိုတာမျိုးမပြောဘူးဗျာဘာပြောလိုက်လဲမှန်ပါဗျာတဲ့ သူများစိတ်ကိုသိနိုင်တဲ့ဘုရားတပည့်ရဟန္တာကလည်းအများကြီးရှိပါတယ်ဘုရားအဲ့တော့ဦးဇင်းလေးကလည်းတဲမိတယ်ဓမ္မကြီးဦးဇင်းကသူများကိုမေးတော့မဟုတ်ပါဘူးတဲ့ဓမ္မကြီးကမေးပါလေမလွဲတာမရှောင်းတာမေးပေမဲ့လို့လည်းဓမ္မကြီးကဟုတ်လားသူတိကြောင်းတတ်ကြောင်းမရကြောင်းမဖြေပါဘူးဘလို့ဖြေသွားရှင်ဘုရားသူများစိတ် အကြောင်းကိုတပည့်တော်သိပါဒီလိုမဖြစ်ဘူးနော်ဘာဖြစ်လိုက်လဲရှင်ပြားတဲ့သူများစိတ်အကြောင်းကိုသိတဲ့ပုံကိုများဒီလိုပဲပြုလုပ်တတ်ကြပါလေရှင်ပြားဒီလိုမိတ်နော်သူတို့ကောဆိုတာကိုရထားတဲ့တရားတွေကိုကြွားတာဝါတာ ပြောရမှာအင်တန်ဝန်လေးပါမရတဲ့တရားဆိုဘယ်နည်းနဲ့မှမပြောပါနော်သူတို့ကောမဟုတ်ရင်တော့ကိုမရသေးတာအရာလို့ပြီးကြွားဝင်တယ်နည်းနည်းလောက်ရများများကြွားဝါတာပေါ့ဗျာ ဒီမာရိကဒကမာရာအဲ့ဒီလိုပေါ့ဟုတ်နော်ရတာတရားကိုလည်းကြွားပါလို့လည်းစိတ်မရှိဘူးဒါနဲ့ပတ်သက်ပြီးဘုန်းကြီးတို့ဗဏိဒာယမဆရာတော်ရဝေဘူးဆရာတော်ဖျားရဲ့အဖြေကိုတိတ်ကြိုက်ပါဝေဘူးဆရာတော်ကြီးတက်တော်ထင်ရှားရှိစဉ်ချခါလာကရဟန္တာလို့ထင်ရှားတယ်ပေါ့ပညာရရဟန္တော်များကသွားမေးတယ်လို့ကြားဖို့ပါနော်ဘုန်းကြီးတို့ငငယ်ကရေဦးမင်္ဂလာရမဆရာတော်ဆရာတော်ကဆရာဘင်းဝန်သားတို့ နော်ဒီပီကမင်းကိုဆရာတော်တို့သွားမေးတယ်ကြားဘူးဆရာတော်ကြီးကဘာဖြစ်လဲဆိုတော့ရန်ကိစ္စပြီးပြီလားဆိုတပီတော့ခီးသွားစေရှိပါသေးတယ်ခင်ဗျာဒီလိုဖြစ်အဲ့ဒီစကားကိုပါဠိတော်မှာဆရာတော်တိတ်ကြိုက်ပါခီးသွားစေဆိုတာဘုန်းကြီးတို့ဒီခန္ဓာပရိနိဗ္ဗာန်ဆံသွားမရောက်မချင်းအနုပါရိသေတောဥပါရိသေတာနိဗ္ဗာန်ဓာတ်တော်ရထားတယ် နုပါရိသေတာနိဗ္ဗာန်မရသေးရင် ခီးသွားစေလို့ပြောလို့ရတော့နောက်ရာကိစ္စမပြီးသေးရင်အရတ္တမညာပူညာမရသေးရင်ခီးသွားစေဒီလိုလည်းပြောလို့ရတော့ကြင်ကြံစေဆိုတဲ့သဘောမျိုးပြောလိုက်တာနော်ဒါမရသေးဘူးလို့လည်းပြောလို့ရတယ်ရပြီးပြီလို့လည်းပြောလို့ရတယ်အနုပါရိသေတာနိဗ္ဗာန်မရောက်သေးတဲ့အတွက်ခန္ဓာပရိနိဗ္ဗာန်မဆန်သေးတဲ့အတွက်ခရီးသွားစေဒီလိုလည်းပြောလို့ရင်လည်းဖြစ်နိုင်တာ အဲအဲ့ဒါကြောင့်ဗိုင်းရာယမဆရာတော်ကြီးကအဲ့ဒီစကားလေးကိုတိတ်ကြိုက်ဓမ္မကြီးကလည်းအဲ့ဒီပုံစံလေးဖြေသွားတော့ဖြေသွားတော့ဒီရဟန်းတော်လေးကစဉ်းစားတယ်နော်သူကဘုဒ္ဓဆင်ကိုငါဘုဒ္ဓဆင်မဖြစ်သေးတယ်ဘုဒ္ဓဆင်စိတ်ဆိုတာကောင်းတာတွေမကောင်းတာတွေပဲကြမ်းတာတွေးနေတာများတယ်တကယ်လို့ငါကမကောင်းတာတွေကြမ်းနေမယ်တွေးနေမယ်ဆိုရင်ဓမ္မကြီးကသိသွားရင်နော်တခိုး ခိုးထားတဲ့ပစ္စည်းတွေနဲ့လက်ဘူးလက်ကြမြည်တယ်လို့ငါတော့အကြီးကျယ်ဒုက္ခရောက်အဆက်ကွဲလိမ့်မယ်ပြီးတော့ငါတော့ဒီကြောင်းမှာမနေရတော့မြန်မြန်ပြန်မှဖြစ်မယ်ဒီလိုစဉ်းစားဓမ္မကြီးဦးစင်ပြန်တော့မယ်လို့ပြောတာအရှင်မြတ်မှရောက်တာပဲပြလို့ပြန်ညင်တာလို့ဘယ်ကိုပြန်มาတော့အာဘုရားဒီပဲပြန်มาပါဒီကြောင်းမှာသတင်းသုံးကြည့်ပါအောင်လားရှင်ဘုရားလို့ကြာအာဓမ္မကြီးဘုန်းကြီးမနေနဲ့ဦးစင်မနေနဲ့ပါဘူးဗုဒ္ဓကြီးပြန်มาစေပြန်มาရစေအတင်းခွင့်ပါပြီးတော့ ပြန်ပါတယ်ဗုဒ္ဓတွေရောက်ပါတယ်ဗုဒ္ဓတွေရောက်ပါတယ်ကဘုရားမိမ့်ပါจิตသားဘာဖြစ်လို့ဒီရကပြန်လာလဲအစောဗျာအဲ့ဒီအရာမနေရဲလို့ပါဗျာနေဖို့လည်းမစွမ်းနိုင်လို့ပါရှင်ဗျာဘာကြောင့်မနေရဲရလဲจิตသားလို့ဘုရားမေးတော်မူလို့ရန်တော်လေးအကြောင်းဆိုရှောက်တယ်တော့ဗုဒ္ဓကတော့ဗာမိတ်ပဲจิตသားအဲ့ဒီအကြောင်းကိုပဲသင် သွားရောက်နေဖို့သင်တယ် จิตတာသွားနေဖို့တဲ့နေမြတ်စွာဘုရားတို့ရောမနေရပါဗျာဒါဆိုရင်လည်းจิตတာတစ်ခုတည်းကိုထိမ့်သိမ့်စောင့်ရှောက်နေမယ်ဆိုရင်ဘောမှန်ပါဗျာတစ်ခုတည်းထိမ့်သိမ့်စောင့်မယ်စောင့်ရှောက်နေရမယ်ဆိုရင်တော့သွားနိုင်လိမ့်မယ်ဒီမှာဗျာတစ်ခုတည်းထိမ့်သိမ့်စောင့်ရှောက်မယ်ဆိုတော့ဘာပါလဲရှင်ဗျာလို့မေးတယ်တကူတည်းဆိုจิตသားရဲ့စိတ်ပဲကိုယ်စိတ်ကိုစိတ်ဟာထိမ့်သိမ့်စောက်ရှောက်ဖို့ခက်တယ် ဒီစိတ်ကိုတခြားမကြံမိအောင်မတွေးမိအောင်စိတ်ကိုတော့ထိမ့်သိဆောက်ရှောက်ပါအဲ့လိုမိတ်ပြီးတော့ဗာမိတ်နဲ့ဒုံနိကာတာလဟုနောစိတ်ဟာထိမ့်နေရခက်တယ်ဘုန်းကြီးတို့မစိန်အောင်နဲ့ကပ်ဖို့တော်တော်ကြိုးစားတယ်ဝိရိယတွေတင်းပြီးကြိုးစားတော်တော်နဲ့မကပ်ဒုံနိကာတာထိမ့်နေရခက်တယ်လဟုနောတိတ်ညာထွက်သွားတော့ညာလိုက်တော့ဗမာပြည်သွားမလားဘယ်နိုင်ငံသွားမလဲ ဖတ်ကြလိုက်ဆိုထွက်သွားညံတယ်ယထကာမနိပါတိနောဒီသူကနှစ်သက်စရာပြောစရာအာရုံဒီမှာစိတ်ကသွားသွားရောက်နေတတ်တယ်လွတ်ထိုင်ရည်အာရုံတွေပဲသွားတော့ကိုနှစ်သက်မြန်လို့စရာအာရုံတွေအဲကြောင့်ဒီစိတ်ကိုစိတ်တတ္တဓမ္မတော်တာလူစိတ်ကိုထိမ့်သိမ့်နိုင်တဲ့ပုဂ္ဂိုလ်ဆုံးမနိုင်တဲ့ပုဂ္ဂိုလ်ကောင်းတယ်စိတ်တံဒါနံဒုက္ခဝ စိတ်ကိုယဉ်ကျေးအောင်ဆုံးမနိုင်တဲ့ပုဂ္ဂိုလ်ဟာနော်မဖို့နိဗ္ဗာန်ချမ်းသာကိုဆောင်နိုင်တယ်ဒီလိုဘုရားဟောတယ်အဲ့ဒီဒေသနာဆုံးမှာတော့ကျန်တဲ့ပိပတ်ပြန်သောတော်ဘာဖြစ်နေဒီရန်တော်လေးကိုလည်းချက်သားအဲ့ဒီကြောင့်ပြန်တော့ပါတခြားမကောင်းတဲ့ကိစ္စမှန်တယ်မတွေးမြော်မချမ်းနေစိတ်ကိုထိမ့်သိစောက်ရှောက်အဲ့လိုဆုံးမပေးပြီးတော့ မာတိကရွာကိုတွတ်ပါတယ်ရဟန်းတော်များရဟန်းတော်လေးကဘုရားထံကဆုံးမအောင်ရပြီအဲ့ဒီကြောင့်ပြန်သွားပဲပြန်သွားတယ်သူ့စိတ်ကိုမကောင်းတာကြီးမတွေးအောင်မချောင်တတိနဲ့ညံနဲ့ကြိုးစားအထုတ်တယ်ထိန်းတယ်အဲ့ဒီမှာဒီမကြီးကလည်းကိုယ်ရလည်းလှမ်းမြောက်ကြည့်နော်စိတ်သားရဟန်းတော်လေးကတော့ဟုတ်လားတာရဟန်းတော်လေးကတော့ဘုရားဆုံးမရသွားပြီဘုရားဆိုတဲ့ဆရာကောင်းတမကောင်းပုဂ္ဂိုလ်ကောင်းတွေ့သွားပြီ တွေ့သွားပြီးခုကသားတော်ရာလေးပြန်လာပြီးဆင်ញင်ပြီးတော့ဆွမ်းတန်ကကြောင်းနေစီမံပြီးစောင့်ပြီးလူတန်းမှာရန်တော်ဟာဒီဒီမကြီးစက္ကလူတန်းနဲ့ဆွမ်းတန်ကကြောင်းစီပြည့်စည်လေးပါကိုမိဝဲပြီးတော့အထုတ်လိုက်တာနှစ်ရက်သုံးရက်အတွင်းပဲရဟန္တာဖြစ်သွားတယ်ဒါကပါလေဒီပုဂ္ဂိုလ်အမိပြုပြီးတော့ခရီးဆိုတဲ့ရှားကောင်းတမားကောင်းမိတ်ဆွေကောင်းအမိပြုပြီးတော့ ကုသိုလ်ဖြစ်သွားတဲ့သဘောပဲအဲ့တော့ဒီသုံးမျိုးကကောက်ချက်ချရင်ဘုန်းကြီးတို့တွေဟာကုသိုလ်ဖြစ်အောင်ကြိုးစားမယ်နော်ကုလူကိုမိပြုပြီးဘောဇင်ကိုမိပြုပြီးကုသိုလ်ဖြစ်ဖို့နော်အကုသိုလ်မဖြစ်အောင်လုပ်အောင်ဒီပုဂ္ဂိုလ်မိပြုပြီးတော့ကုသိုလ်ဖြစ်အောင်ကြိုးစားမယ်ဒီနေရာဒီဌာနဒီကြောင်းကံကိုမိပြုပြီးကုသိုလ်ဖြစ်ဖို့ကြိုးစားအကုသိုလ်ဖြစ်သွားမယ်ကိုယ့်အတွက်အကျိုးမရှိဘူးပေါ့ဗျာ ဒီဝတ္ထုဒီစားစရာစားပြီးတော့အကုသိုလ်ဖြစ်နေမယ်ဒီပုဂ္ဂိုလ်မိပြီးတော့အကုသိုလ်ဖြစ်နေမယ်ဒီကြောင့်ဒီကံဒီနေရာဒီဌာနဒီနိုင်ငံနော်ဒါကိုမိပြီးပါအကုသိုလ်ဖြစ်မယ်ဆိုရင်တော့မဟုတ်သေးဘူးဗျကုသိုလ်ဖြစ်အောင်ခွင့်လို့စူးစမ်းကြမယ်ကုသိုလ်ဖြစ်မှကောင်းကျိုးရမှာဟုတ်အကုသိုလ်ဖြစ်ရင်တော့မကောင်းကျိုးတွေကစိတ်ဆင်းရဲတာကိုယ်ဆင်းရဲတာတွေဖြစ်နေမှာပဲကုသိုလ်ဖြစ်နေကိုယ်ချမ်းသာစိတ်ချမ်းသာဖြစ်နေမှာကိုယ်ချမ်းသာစိတ်ချမ်းသာဖြစ်မှာကိုက ကောင်းတဲ့လုပ်ငန်းတွေကောင်းရုပ်ပြုလုပ်ငန်းတွေတည်တဲ့တည်တဲ့ပို့လုပ်နိုင်မှာပေါ့နော်အနေနဲ့ဒီလောက်နဲ့ဆုံးသတ်ကြအောင်ဒီကနေ့ဟောပြောဆိုဆုံးမတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းကျင့်ကြံအထောက်နိုင်ကြသဖြင့်မဉ္ဇဏ်ပုံဉ္ဇဏ်နိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆရာတော်ဘုရားပြည့်ရဲ့ဆုနဲ့တပည့်တော်တို့အားလုံးပြည့်စုံရပါလို့ရှင်ဘုရား။ယခုလူရှင်စင်းကိုကျင့်ကြခွင့်ပြုပါ